ဒီနေ့ရှင်မြတ်ဝန္ဒနာရိတ်တံတို့ဓမ္မတော်နာ ကုသိုလ်လူလာရောက်ကြည်ပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြည်သူမှာကတော့38ပြန်မင်္ဂလာတရားတော်ထဲမှာတပန်းအပါဝင်ဖြစ်တဲ့ဓမ္မအပမာဒမင်္ဂလာဆိုတဲ့တရားတော်ကိုဘုန်းကြီးဓမ္မဒါန တရားအလိုပေးသူမှဖြစ်ပါ။ဒါကြောင့်လဲဆိုတော့ဒီအပမဒဆိုတာမြန်မာလူပြန်မယ်ဆိုရင်မမေ့မလျော်ခြင်းမေ့ရမှာလားမမေ့ရမှာလားမမေ့ရမှာအခုအားလုံးလောကမှာနေကြတဲ့ပုဂ္ဂိုလ်ကြီးလူသားအားလုံးမေ့တယ်လားမမေ့တယ်လို့လားလောကီကိစ္စမှာရောမေ့ရင်ကောင်းကျိုးလားမကောင်းကျိုးလား လောကုတ္တရာကုသိုလ်ရေးမှာရောမေ့ရင်ကောင်းကျိုးရမှာလားမကောင်းကျိုးရမှာလားဒါကြောင့်ဒီမမိတ်မလျော့ခြင်းဆိုတဲ့အပမာဒတရားအရေးကြီးသလားအရေးမကြီးဘူးလားအရေးကြီးတယ်အာရတိဝိရတိပပမေတ္တာပါဏာသကာယမောအပမဒောသဒံနေတုတဲ့အပမဒဓမ္မ ဒီမင်္ဂလာတရားတော်38ပြမင်္ဂလာတရားတော်တဲမှာဒီအပ္ပမသဓမ္မဆိုတဲ့တရားလေးပါတယ်အပ္ပမဒေါသဓမ္မေတုမင်္ဂလာမှာဓမ္မကကောင်းမှုကုသိုလ်တရားဓမ္မဆိုတာပါတယ်လေအပ္ပမဒကမမေ့မလျော်ခြင်းတတိအပ္ပမဒကပါတယ်လေ စေမမေ့မလျော့ခြင်းဆိုတဲ့တတိအဲ့ဒီနှစ်ခုဓမ္မနဲ့အပမာဒနှစ်ခုပေါင်းစပ်လိုက်လို့ရှိရင်ကုသိုလ်ကောင်းမှုတရားတွေကို မမေ့မလျော့တဲ့တတိတရားနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်မင်္ဂလာရှိသလားမရှိဘူးလားမင်္ဂလာရှိကုသိုလ်တရားတွေ၌မေ့ရမှာလားမမေ့ရမှာလား ပြေမမေ့ရအဲ့လိုကုသိုလ်တရားတွေ၌မမေ့မလျော့တဲ့စတိနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဟာဓမ္မအပမဒမင်္ဂလာနဲ့ပြည့်စုံနေဒီမင်္ဂလာတရား38ကြာမင်္ဂလာတရားတော်များတွေကအရေးပါအရာရောက်ပြီးတော့သူ့မပါရင်မဖြစ်တဲ့မင်္ဂလာဆိုရင်လည်းမမှားဘူးဘုရားတို့ယောဂီများလောကကြီးမှာ ခြေရာတွေဆိုတာရှိကြတယ်။အဲဒီခြေရာတွေအားလုံးထဲမှာသင်ခြေရာဟာအကြီးဆုံးဖြစ်တယ်လို့ပဲ။ဒီအပ္ပမဒတရားဟာလည်းပဲမင်္ဂလာအားလုံးထဲမှာတော့အရေးပါအရာရောက်ဆုံးမင်္ဂလာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသေယထာပိဘိကဝေယာနိကာနိစီမင်္ဂလာနံပါဏာနပရဇာတာနိတဗာနိတာနိ အတိပရိသမောဒါနကိသံတိအတိပဒံပေတံဧကမေကယတိယရိဓမ္မဟတတိနာဧဝမေဝခောဘိကဝေယေကေတိကုတလသဗ္ဗေတိအပမဒမူလကဧကံဧခာယတိဘိကဝေယဟန်တော်များဥစ္စေတာတို့သင်္ဂလနံခြေရာအလုံးတို့တွင် င်္ဂလာနာမြေ၌တွားကုန်သောပါဏာနာရှေရှိကုန်သောတတ္တဝါတို့၏ယာနိကာနိစီယာနိကာနိစီပရသတာနိအကျဉ်းမှမရှိကုန်သောခြေအားတို့သည်တန်တိရှိကုန်၏သဗ္ဗာနိအလုံးစုံကုန်သောတာနိထူခြေအားအလုံးတို့သည်ဟာတိပရိချင်းချေရ၌သမောဒါနံအကျုံးဝင်ခြင်းတို့ကိစ္စံတိရောက်ကုန်၏ လောကမှာရှင်လေးကြောင်းရှိတဲ့တတဝါတွေရှိလိုက်လို့ရှိရင်သင်ဆိုတဲ့တတဝါဟာအကြီးဆုံးအဲဒီလိုသင်ဆိုတဲ့တတဝါဟာအကြီးဆုံးဖြစ်တယ်လို့သူ့ရဲ့ခြေရာဟာလည်းပဲခြေရာအလုံးထဲမှာအကြီးဆုံးမဖြစ်ဘူးလားအကြီးဆုံးဖြစ်သွားတယ်ဒါကြောင့်ခြေရာအလုံးထဲမှာသူဟာအကြီးဆုံးဖြစ်ပြီးတော့နေတယ်အတ္တိပရိခြေသင်ခြေရာ၌သမောဒနာအကျုံးဝင်ခြင်းတို့ကိစ္စံတိရောက်ကုန်၏ ယရိတာဟတိပလံအကျဉ်းစင်ချေရသည်အဋ္ဌိရှိတံတို့စင်ချေရာကိုတံတို့စင်ချေရာကိုမဟာမဟာတတ္တိနာကြည်သည်အဖြစ်ကြောင့်မဟာတတ္တိနာကြည်သည်အဖြစ်ကြောင့်ဒေသံထိုတတ္တဝါအလုံးတို့၏ခြေရာအပေါင်းတို့ထက်အကံအမြတ်ဆုံးဟူ၏ကွာကြည်ဆုံးဟူ၍တခါယတိတရားတပိခေါ်ဆိုအပ်တဲ့ကဲ့သို့ ဧဝတတ္တပမထာယုထုတုသာလျင်ဘိကဝေယံတော်များဥရှင်သားတို့ယေကေစီကုသလာသဗ္ဗေတိအပမတမူလကဧကံအခာယတိယေကေစီခတ်သိကုန်သောကုသလာအကျဉ်ကုသိုလ်တရားအပေါင်းတို့သည်ယေကေစီခတ်သိကုန်သောကုသလာကုသိုလ်တရားအပေါင်းတို့သည်ကုသိုလ်ကောင်းမှုတရားတို့သည်တန်ကျင်ရှိကုန်၏ သဗ္ဗေလောစုံကုန်သောထေတံထေတံမထုကုသိုလ်တရားတို့သည် အပမဒမူလက အပမဒတရားဒီသာလျင်မူလရှိကုန်၏ဝါအကြီးဆုံးဖြစ်ကုန်၏ဒေသဓမ္မနာထုတရားအပေါင်းတို့ထက်ဒေသဓမ္မနာတရားအလုံးအပေါင်းတို့ထက်အပမဂောအပမဒတရားသည်ဧကံအမြတ်ဆုံးဟူ၍ဧခယတိကိုယ်စုအပ္ပါဝိ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းလောကမှာကြည်ကြတဲ့တ attva အလုံးတွေမှာရှိရာအလုံးတွေထဲမှာသင်္ချီရာအကြီးဆုံးဖြစ်တယ်လို့ဒီအပ္ပမဒတရားဟာလည်းပဲ ဘုရားရှင်ဟောကြားနေတဲ့တရားတော်တွေတဲမှာတော့ဖြင့်ဒီအပ္ပမဒတရားဟာအရေးအပါဆုံးတရားဖြစ်တယ်။ဒါကြောင့်လေဆိုတော့ဒီအပ္ပမဒဆိုတဲ့တတိဟာခုပစ္စုပန်ဘဝမှာပဲဖြစ်ဖြစ်လောင်တမလွန်ဘဝမှာပဲဖြစ်ဖြစ်ဘယ်ဒီပစ္စုပန်ဘဝမှာအကျိုးပေးဖို့ဆန္ဒဖို့လောင်တမလွန်ဘဝမှာပဲလေးပါးဒီကကင်းဖို့ဆင်းရဲကင်းဖို့အတွက် ဆောင်ရွက်ကြတဲ့လောကီလောကုတ္တရာနှစ်ပြားသောကောင်းကျိုးချမ်းသာကြီးပွားကြောင်းတရားအစစ်ဖြစ်ုံသာမကနိဗ္ဗာန်တောင်းတသို့ဆက်ရောက်နိုင်အောင်ပို့ဆောင်နိုင်တဲ့အစွမ်းတတ္တိနဲ့ပြည့်စုံတယ်။ဒါကြောင့်ဒီအပ္ပမဒတရားဟာအလုံးတရားတွေကအမြတ်ဆုံးဖြစ်တယ်။ဒီအပ္ပမဒခေါ်တဲ့တတိတရားဟာဘုန်းကြီးတို့ဒါနပြုရမှာပဲဖြစ်ဖြစ်ထားပါတော့လေဒီကုတုဘက်ကထား မင်းတို့လောကီစီးပွားရေးလုပ်ငန်းတွေလုပ်ကြတယ်တောင်သူတွေဆိုရင်လည်းဘုန်းကြီးတို့ယောဂီများစိုက်ပြုတ်တာမိုးရာသီရောက်ပြီဆိုရင်မိုးရာသီရေသွင်းခြင်းသွင်းရမယ်ပြိုးကျဲခြင်းကျဲရမယ်ခြုံခြင်းခြုံရမယ်ရေခြင်းရရမယ်စိုက်ပြုတ်ခြင်းစိုက်ပြုတ်ရမယ်ရေသိမ်းခြင်းရေသိမ်းရမယ်သူ့အချိန်နဲ့သူဆောင်ရွက်ရမှာလို့မရှိဘူးလားတကယ်လို့သူ့အချိန်နဲ့သူဆောင်ရွက်ဖို့ရမေ့နေမယ်ဆိုပါရင်အဲ့ဒီတောင်သူဖြစ်တဲ့ပုဂ္ဂိုလ်ဟာသဘာအထွက်တွေတိုးမှလားရော့မှလား လျှော့ပါမယ်ဒီလိုပဲမင်းမူတန်းဖြစ်ကြတဲ့ပုဂ္ဂိုလ်ဤအရာတအမှုတန်းဖြစ်တဲ့ပုဂ္ဂိုလ်ဤဟာလည်းပဲမိမိဆောင်ရွက်ရမယ်အမှုကိစ္စတွေကိုမေ့လျော်ပြီးတော့နေမယ်ဆိုပါ၏ငွေကြေးရည်တွေနဲ့စလို့စည်ရင်အိမ်တွေနဲ့စလို့အဲ့လိုစည်ရင်အိမ်တွေနဲ့စလို့မိမိစည်ရင်နေမှားနေမယ်တတိတွေမေ့နေမယ်ဆောင်ရွက်ဖို့ရမှတ်သားဖို့ရရေးဖို့ရအကုန်မေ့နေမယ်ဆိုပါ၏အဲ့ဒီပုဂ္ဂိုလ်မှာဆင်းရဲဒုက္ခတွေရနိုင်သလားမရနိုင်ဘူးလား မင်းပြည့်မင်းတန်နေဖြစ်အောင်ခံရနိုင်တယ်။ဒါလိုပဲဘုန်းကြီးတို့ဒီလိုအရာတန်ဖြစ်တဲ့ပုဂ္ဂိုလ်တွေမူတန်ဖြစ်တဲ့ပုဂ္ဂိုလ်တွေကိုကိုကိုအလုံးကိုဆောင်ရွက်ရသလိုချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေဂုဏ်တွေပွဲသားတွေအားလည်းပဲမိမိတို့ဆောင်ရွက်ရမယ်မှုကိစ္စတွေကိုအားလုံးဆောင်ရွက်တဲ့နေရာမှာဒီအပမတ္တဆိုတဲ့တတိတရားဟာသူတို့အတွက်အရေးကြီးဘူးလားဗျာ။ ရေးကြည့်တယ်ဒီကနေ့ပဲပုဂ္ဂိုလ်တွေနဲ့တွေ့ရမယ်ပဲပုဂ္ဂိုလ်တွေနဲ့ပါစကားပြောရမယ်ပဲပုဂ္ဂိုလ်တွေနဲ့ပါအလုပ်တွေလုပ်ရမယ်အဲလိုဆောင်ရွက်ပွဲရာကိစ္စတွေမေ့လျော်ပြီးတော့နေမယ်ဆိုရင်စီးပွားရေးလုပ်ငန်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးသွားနိုင်တယ်ပညာရေးကိုမိမိတို့ရှေ့ရှုပြီးတော့သင်ကြားနေတဲ့ပုဂ္ဂိုလ်ဟာလည်းပဲတတိမိတ်နေမယ်ဆိုပါရင်အဲဒီပုဂ္ဂိုလ်ဟာသံမွဲဖြေတဲ့ကံမိမိအခြေတော်တွေမှန်မှန်ကန်ကန်ဖြေနိုင်မဲ့မိလျော့နေမယ်ဆိုရင်သံမွဲရောအောင်နိုင်ပါမလား အဲ့လိုပဲယနေ့ဟောဒီဒါနကောင်းမှုရပြုတဲ့ပြုတဲ့နေရာမှာပဲဖြစ်ဖြစ်ဒါနကောင်းမှုပြုမယ်ဆိုရင်လည်းဒီနေ့ကမိမိဒါနကောင်းမှုတခါလည်းတရားပွားမယ်တရားကိုပန်းရည်ချမ်းစင်ပြီးလူမယ်ဆိုပြီးတော့ဟောမိမိပစ္စည်းဥစ္စာတွေပစ္စည်းလေးတွေပန်းလေးပြောင်းတိုင်းကြီးစသည်ဝယ်ထားတယ်ဟောဖြတ်သွားလိုက်တာလွတ်သွားပြီပြန်ပြောင်းတယ်ပါသွားဖို့ဆိုရင်အဲ့ဒီမှာလူကိုဖြတ်သွားတယ်အဲ့လိုပဲဒါနကောင်းမှုပြုရမှာပဲတတိတရားဟာအရေးကြီးသလားမရှိဘူးလား သီလဆောက်တည်တဲ့နေရာမှာလည်းပဲဘုန်းကြီးတို့ယောဂီများတတိတရားအရေးမကြီးဘူးလားခုသီလတွေဆောင်တင်ထားတယ်တတိနဲ့တတိနဲ့သီလဆောက်တည်ဆောင်တင်ထားအိမ်ပြန်ရောက်တဲ့အခါကဏ္ဍကြတော့မိမိကတတိနဲ့ပြီးတော့အိမ်မှာအိမ်မှာရောက်တဲ့အခါကဏ္ဍကြတော့အိမ်ကပုဂ္ဂိုလ်ကြီးကဟိုမှာတီဗီပွင့်ပြီးတော့ကိုယ်တွေထိုးကြည့်ကိုရီးယားကိုယ်တွေမသိပါဘူးကိုယ်တွေထိုးကြည့်တယ်အဲ့ဒီမှာဘုန်းကြီး တိလစောက်တည်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီနေရာသွားပြီးကြည့်နေမယ်ဆိုရင်မိမိတိလညိုသလားမညိုဘူးလားတိလတွေညိုသွားပြီကိုကဓမင်းဝိုင်းပြင်ပြီးတော့စားနေကြတယ်ကိုကလည်းရိတ်တာနေပြန်ရောက်သွားတယ်မောပမ်းမနဲ့ခါတိုင်းဆိုရင်ကတော့မောပမ်းမနဲ့တခါလဲပါတဲ့ပစ္စည်းတွေပါတဲ့အထုပ်တွေပြစ်ချပြီးတော့ကိုကော်ဒီကော်ခတ်စားလိုက်တာအခုလည်းတတိမေ့ပြီးတော့လာဟိုမှာဓမင်းဝဝင်ပြီးတော့ဟိုကော်ခတ်ဒီကော်ခတ်စားလိုက်မယ်ဆိုရင်မိမိသီလပြက်သလားမပြက်ဘူးလားဖြစ်သွားတာ ဒါကြောင့်တတိတရားမိနေပြီဆိုရင်မိမိသီလတွေရောသင်ကျပါမလားသီလနဲ့မသင်ကျနိုင်ဘူးကြီးတွေကိုမိုးပြန်လောကီဖိရင်စံနေကြအောင်သမထတရားတွေပေါ်များအားထုတ်ရမှလည်းပဲဒီတတိတရားလူသလားမလို့ဘူးလားယခုယောဂပုဂ္ဂိုလ်များဟာဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာပြီဒီလေတံဟောကမ္မဝိပါကဝဆိုတဲ့ဒီဝိဆင်းရဲဒီလွတ်မြောက်နိုင်တဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တဲ့ ဝိပဿနာတရားတွေတတိပဒတရားတွေပွားများအထောက်ရမှလည်းပဲအခုဒီတတိတရားဟာလိုသလားမလိုဘူးလားတတိတရားဟာအရေးကြီးသလားအရေးမကြီးဘူးလားကဲဒီတော့လောကီကိစ္စမှပဲဖြစ်စေလောကုတ္တရာတရားအရေးမှပဲဖြစ်စေကုသိုလ်ရေးမှပဲဖြစ်စေတတိမပါလို့ရပါမလားတတိမပါလို့မရဘူးဒီတတိတရားအရေးကြီးတယ်လေခွန်ကြီးတို့ဒီနေ့ခွန်ကြီးတို့ဗုဒ္ဓသာသနာတော်ကြီးဒီနေ့တခါလေနေလုံလလို့ထွန်းလင်းပြီးတော့ သာမဏေတော်ကြီးတောက်ပနေတာဘာကြောင့်လဲဆိုရင်အဲ့ဒီအပ္ပမနာတရားကြောင့်ပဲဘုန်းကြီးတို့မြတ်စွာဘုရားပြိဋိဘဝန်ဆန်းတော်မူပြီးတဲ့နောက်နှစ်ပေါင်း200ကျော်ခန့်လောက်မှာသာသနာတော်ကြီးကိုတူမတူအောင်ချင်းမြတ်ထောက်ပံ့ခဲ့တယ်။တိတိဓမ္မဘောကဆိုတဲ့မင်းကြီးမပေါ်ပေါက်ခဲ့ဘူးလား။အဲဒီတိတိဓမ္မဘောကမင်းကြီးသာသနာတော်ကိုကြည်ညိုတာဟာဘယ်တရားနာရလို့လဲဆိုရင်ဒီအပ္ပမဒတရားနာရလို့ဘယ်တရားနာရလို့လဲ။ အပ္ပမရတရားကိုနာရလို့မိမိကတစ်နေ့အဲ့မှာလေလာတရေလေးဖွင့်ပြီးတော့နန်းရင်ပြင်ကိုမိမိညှို့ကြည့်နေတယ်အဲ့လိုနန်းရင်ပြင်ကိုညှို့ကြည့်နေတဲ့အခါမှာတာမဏေလေးတစ်ပါးကိုတွေ့တာနိယောဒဆိုတဲ့တာမဏေလေးအဲ့ဒီတာမဏေလေးကနန်းရင်ပြင်မှာဆုံးခံနန်းရင်ပြင်ကနေဖြတ်ပြီးတော့ဆုံးခံကြွားတာ ဆက်ကကြွတဲ့အခါကျတော့ဒီတမိန်ငယ်လေးတတိပဒံအမှတ်တရားနဲ့ကြွတယ်အဘိကံတေပဋိကံတေအလောကိတေဝိလောကိတေတမိန်တိတိပတာတိတိဆိုတဲ့ရှေ့ကိုတွားတဲ့အခါမှာလည်းတွားနေတဲ့အမှုရာလေးကိုတတိကံပြီးရှုမှတ်ပြီးတွားနေတာဒါပေမဲ့လက်ကြည့်ရင်အာယုံကောင်းကောင်းမပြုတ်လိုက်သေးဘူးဒါနဲ့သူ့ရဲ့ကိုယ်ပွေရာဖြစ်တယ်မိမိတို့ရဲ့ဆရာကြီးတွေဂျင်းဆရာကြီးတွေ ပိရိမတောကမင်းကြီးရဲ့မိဘဘိုးဘွားများဂျိန်းဘာသာဝင်များဖြစ်တယ်။ဘာဘာသာဝင်နေလဲ။ဂျိန်းဘာသာဝင်နေဂျိန်းယဟန်တော်တွေဆိုတာအဝတ်ဝတ်တဲ့ယဟန်တွေရှိတယ်အဝတ်မဝတ်တဲ့ယဟန်တွေရှိတယ်။ဒီနေ့ရှိအောင်အိန္ဒိယနိုင်ငံမှာအဲ့ဒီဂျိန်းဘုန်းတော်ကြီးတွေဒီနေ့ရှိအောင်ရှိတယ်။ဒီချင်းပုဂ္ဂိုလ်တွေချင်းဖုံးတော်ကြီးတွေကိုကိုယ်ကွယ်စိတ်ကပ်နေကြတဲ့တရားဓမ္မတွေလည်းအမြောက်များရှိတယ် အဲ့မှာကိုလုံးတင်းနဲ့နေကြတယ်ကိုလုံးတင်းနဲ့နေတယ်တခါတဲ့ဒီကြီးပေါ်မှာထိုင်နေကျမ်းပေါ်မှာထိုင်နေဓမင်းဆုံးစားတဲ့အခါသူတို့ဆုံးကပ်ပြီဆိုရင်မတ်တက်အဲ့မှာဆုံးကပ်တဲ့အခါမတ်တက်ဆုံးကပ်မဲ့တရားဓမ္မကလည်းပဲမိမိရဲ့ဆုံးစလုံးခြင်းပကံခြင်းစလုံးပါစလုံးနဲ့အဲ့ဒီမှာမတ်တက်တယ်အဲ့လိုမတ်တက်ကြတဲ့ဟိုကဂျင်းဖုံးတော်ကြီးကလည်းမတ်တက် အဲ့ဒီမတ်တက်တက်တဲ့ကံမှာဂျင်းဖုံးတော်ကြီးကဒီခါလေဟိုကဇလုံးလေးဆုံးဇလုံးလေးဆိုရင်တခါတော့ဒီလိုဇလုံးလေးကနှိုက်ပြီးတော့ပါဇက်ထဲကိုတခါလေတန်းမတော့ဘူးဟိုကအကိုနှိုက်ပြီးသူ့ရင်ခြေပဲလက်ပွားလေးထည့်လက်ပွားလေးထည့်ပြီးတော့မှညာဘက်လက်နဲ့တခါပြန်ပြီးတော့ပါဇက်လေးထည့်စားအဲ့ဒီလိုပဲဟိုကနေနှိုက်တဲ့ဒီခါလေဒီကနေမှတခါပြန်ယူစားဟိုကနှိုက်တဲ့ဒီကနေပြန်ယူစားမျက်စိကိုရှုပ်နေတယ် အဲဒီမှာစားလိုက်ဟိုဟာလေးစားလိုက်ဟိုဟင်းစားလိုက်ဟိုဘက်ကတခါတခါမှတည်းတခါတရားကောင်းကောင်းနဲ့တို့ပေးလိုက်အဲဒီမှာဖူးများဖူးတော်ခြင်းရရင်ရှင်ဘုန်းကြီးတွေရဲ့ကိုယ်ရှိတယ်အဲဒါဖူးများဖူးတော်ခြင်းရရင်အဲဒီမှာဒီနေ့ရှိအောင်ဒီသာသနာကြီးရှိသေးတယ်အဲဒီမှာတို့ရဲ့ပွဲတော်ကြီးတစ်ခုမှဆိုရင်တို့ဂျင်းဘုန်းတော်ကြီးတွေတော်တော်များများပဲယာချီရှိနေတာကိုတွေ့ရတယ် အဲဒီမှာခါနဲ့သူတို့လည်းသူတို့ရဲ့ဘာသာဝါဒသူတို့ရဲ့ဒီမှာမန္တန်ကြီးရွတ်ကြတာပဲအားလုံးရွတ်ဆိုသွားကြတာအဲဒီမှာဘေးကသူတို့ကိုယ်ကိုယ်သိကတဲ့ဒကာရမတွေကလည်းအခုဘုန်းကြီးတို့ကြီးကဒကာရမတွေလိုပဲတကယ်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ခြေနာဘာသာဗုဒ္ဓဘာသာဝင်တွေလိုပဲလမ်းပေးဝဲရဆုံးချီပြီးတော့သူတို့ရဲ့ဒကာတဲ့ကိုတော်များကြီးညိုဝဲကောင်းတဲ့ကိုတော်များကိုခါလေးကြီးညိုနေကြတာကောင်းကောင်းဝိုင်းပြီးအောင်သူ့ဟာလေးနဲ့သူ့ဘာသာနဲ့သူပဲဒါကြောင့် အဲ့ဒီဒီလိုမှလောကမင်းကြီးဟာအဲ့ဒီရင်းယူဝါဒယူတဲ့ပုဂ္ဂိုလ်အဲ့လိုရင်းယူဝါဒယူတဲ့ပုဂ္ဂိုလ်ဆိုတော့သူ့ရဲ့ဂျင်းအဲ့ဒီအချိန်တုန်းကအင်မတန်မှမင်းကကိုးကွယ်နေတာဖြစ်တဲ့အတွက်ဂျင်းသာသနာအင်တန်ထုံးကားတဲ့အချိန်ပေါ့သူတို့ရဲ့ယဟန်တော်ပေါင်း6500တောင်ရှိတယ်လို့ဆိုတယ်ဂျင်းသာသနာထုံးကားတာကမထုံးကားတာကထုံးကားတာ အဲ့မှာထုံးကားနေတဲ့အတွက်ဒီချင်းကျန်တော်များကိုတန်ခါတော်များကိုနေ့စဉ်နန်းတော်မှာဆွမ်းဝတ်တယ်တယ်ဆွမ်းတဲ့ဆက်ကပ်အဲ့လိုဆက်ကပ်ကြံတော့နေ့စဉ်ဒါနဲ့မင်းကြီးဟာသူ့ရဲ့ကိုယ်ပွေရာဖြစ်တဲ့ဆရာမထေရများဆွမ်းစားနေကြတယ်ဆိုတဲ့နေရာဆွမ်းစားဆောင်ပေါ့လေအဲ့ဒီမှာတွားပြီးကြီးညိုလိုက်ဟိုးစောစောကလိုပါပဲအကုန်လုံးကတခါတယ် ကိုကနေထုတ်ယူတယ်ယူပြီးလက်ပွားတွေထည့်တယ်လက်ပွားတွေတစ်ဆင့်ယူစားတယ်ဆိုတော့ကြည်ပါလားထမင်းလုံးတွေဆိုတာလည်းပဲအောက်ကိုတစ်ခါပွင့်တယ်စားပြီးသားတွေအယိုးတွေဆိုတာလည်းပဲဟိုကအသားတော်ယူစားယူစားပြီးအယိုးဆိုရင်ဖွီးဆိုထွေးပလိုက်တယ်အယိုးတွေကလည်းဖွာလန်ကျဲအကုန်လုံးကိုတစ်ခါလဲစောစားတဲ့ခမ်းမကြီးတစ်ခုလုံးဟာတစ်ခါညက်ပါပြေးကြအဲ့မှာငင်းကြီးကဟောငါကိုယ်ကိုယ်စီကံနေတဲ့ပုဂ္ဂိုလ်ကြီးဒီလိုပုဂ္ဂိုလ်ကြီးပါလားအဲ့ဒီ စိတ်ထဲမှာအဲ့ဒါမကြည့်မနေမတတ်မရဖြစ်အဲ့ဒီကနေပြန်ပြီးတော့သွားပြီးစောစောကကြည့်ခဲ့တဲ့ဒေတာကရင်ကမြင်ခဲ့ရတဲ့သာမဏေငယ်လေးကိုအခါပြန်ပြီးကြည့်လိုက်တယ်သာမဏေငယ်လေးကအဘိက္ခံတိပဋိက္ခံတိရှေ့ကိုသွားနေတဲ့အမှုရာလေးကိုတစ်ခါနဲ့ခြေလန်းတိုင်းခြေလန်းတိုင်းကိုတတိကပ်ပြီးသွားနေတယ်ဆိုတော့မြင်သလားနှေးသလားဘုန်းကြီးတို့ယောဂီများနဲ့တော့ကြွားပါဟင်ယောဂီတွေဒီကနေ့တစ်ခါနဲ့သာဓုသာဓုလေဆိုတော့ဟိုမှာပေါက်မှရောက်နေပြီ ခါလေညံလိုက်တာပါညံညံညံနောက်ဆုံးချိန်နဲ့ဆိုရင်တေချောက်ကြီးကတွတ်တယ်ကောဒီကသာဓုပြီးလို့နေတဲ့ခါကျဟောဘုန်းကြီးကဟိုမှာနှမ်းပြီးတော့မကြည့်လိုက်လေလိုက်ကနေနှမ်းပြီးကြည့်လိုက်ရင်ဟိုအပေါက်မှာကုံပြီးရုပ်ကြီးကြည့်နေပါမရှိဘူးငါးမိနစ်အတွင်းကိုရောက်သွားတာဟိုတခါခုံနဲ့ခုံလိုက်လားမသိဘူးဒီခါချက်ချင်းဒီမှာအခုနိရောဓသာမဏေနေလေးသုံးစောကလေးကမင်းကြီးမြင်သွားတယ်ခုကြီးကမှနန်းကြီးတွေကလည်းဖြတ်ကြွားသွား အဲ့ဒီမှာသာမဏေကလေးကိုကြည်ပြီးတော့ကြီးညိုစိတ်ကိုကအင်္ဂလိပ်စိတ်ကရှိရှိတပိတ်လေးပတ်ပြီးမျက်နှာလေးချရှုမှတ်မှုနဲ့ကြွအဲ့ဒါနဲ့ကြီးညိုတဲ့စိတ်ဖြစ်ပြီးတော့မင်းကြီးကနေပြီးတော့မင်းတို့လေတရားကိုကဲအဲ့ဒီသာမဏေငယ်လေးကိုသွားပြီးပင့်ကြီးဆိုပြီးပင့်ခံလိုက်တယ်မင်းကြီးကနန်းတော်တွင်ကစောက်မရောက်လာမရောက်လာပြီးတော့နောက်တစ်ယောက်သွားပြီးပင့်ကြီးစောက်လိုက်နောက်တစ်ယောက်မရောက်လာဘူး မရောက်လာဆိုတော့ရှင်ဘုရားမင်းကြီးကနန်းတော်တွင်ကြွတော်ကြွတော်မူပါဘုရားရှောက်တယ်မင်းကြီးကသိနေဆိုပြီးတော့ဒီဒေါရသာမဏေကလေးကအမှတ်ကျဲကျဲနဲ့လားသိသိပဲလားသူ့ရဲ့ရှိမှမှုလုံးဝတတိမလွတ်တော့တတိကိုမလွတ်တော့အဲဒီမှာရှင်းရှင်းပဲပုံမှန်မင်းကြီးပြည့်နေဆိုလည်းဒီတိုင်းပဲနောက်ဒုတိယတယောက်လာလျှောက်လည်းဒီတိုင်းပဲနောက်တစ်ခါတတိယတယောက်လာလျှောက်လည်းဒီတိုင်းပဲပုံမှန် အဲ့ဒါနဲ့ရှုမှတ်မှုလေးနဲ့ရဝင်လာတဲ့ခါကျနန်းတော်တွင်ရောက်နန်းတော်တွင်ရောက်တဲ့အခါကျတော့မှမင်းကြီးကနန်းတော်ထဲမှာပင်းပြီးတော့အရှင်ဘုရားတဲ့အရှင်ဘုရားနဲ့တင့်လျော်လျောက်ပတ်တဲ့နေရာအတင်းသုံးတော်မူပါဘုရားလို့နေရာပေးလိုက်တယ်အဲ့ဒီအချိန်နေရာပေးတဲ့အချိန်ကြတော့မှဒီမျက်နှာလေးချပြီးရှုမှတ်မှုနဲ့လာတဲ့နိရောဓသာမဏေငယ်လေးကအဲ့ဒီကြမှာမျက်နှာလေးကိုလှမ်းပြီးတော့နန်းတော်အတွင်းမှာ မျက်လုံးလေးကိုဝိဝိုက်ပြီးကြည့်လိုက်တာဘသူ့ကိုရှာတာလဲဆိုရင်မိမိထဲအကျင့်သီလအားဖြင့်မြင့်မြတ်တဲ့ယဟန်တော်များရှိသလားလို့ရှာလိုက်တယ်အဲ့လိုကြည့်လိုက်တဲ့အခါကျတော့ဒီနန်းတော်အတွင်းမှာမိမိလောက်သီလစင်ကြယ်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်မရှိတဲ့အတွင်းဒီမှာတော့ကမြင်းကြီးထိုင်တဲ့ယာသပလင်မော်ကိုရဲရဲရင့်ရင့်ခုနှစ်နှစ်သားပါမယ်ကြီးတက်ပြီးထိုင်လိုက်တယ် တကယ်တော့လေဒီကလေးလေးကလည်းဒီတာမဏေကလည်းတာမမဟုတ်ဘူးမင်းမျိုးပဲအဲ့ဒီဒီမှာတော့ကမင်းကြီးရဲ့နှစ်မှမွေးထားတဲ့သားကြီးတူလေးဖြစ်တယ်တူရင်းလေးသူမသိဘူးဒီမှာတော့ကမင်းကြီးဖြင်းတတ်တဲ့အခါမှာညီတော်လောင်တော်ပေါင်းကိုယာချီပြီးတတ်ပြီးမှဖြင်းတတ်စီတွေကိုယူလာအဲ့လိုဆိုအဲ့ဒီမှာကိုပါသွားအဲ့ဒီမှာဒီကလေးလေးပြန်ရဒါကြောင့်မို့ဒါလေးကမင်းမျိုးလေးအဲ့လိုဆိုတော့အဲ့ဒီမှာရင်းရင်းရင်းရင်း ဘုရားသပြင်မုတ်ကိုတစ်ခါဆောက်ရောက်ပြီးရှင်တင်နေနေတယ်တက်ရောက်ပြီးထိုင်လိုက်တဲ့အခါကျတော့ဒီကမဒုက္ခမင်းကြီးစိတ်သိမ်းရတော့ထားတယ်။ဩကြည်တန်းမိမိကိုယ်ွယ်စိတ်ကံနေတဲ့ဒီချင်းဆရာတော်ဒီချင်းဘုန်းကြီးဒီတရားဒီရာဇပလင်လန်းကိုအနန္တကြောင့်မကတ်ရဘူးခုကြည်တန်းခုနှစ်နှစ်သားရတာမင်းငယ်လေးကရဲဝံ့သွားဒီပုံမှာတက်ရောက်ပြီးရင်သုံးဖို့ပြီးတယ်အာကိုစိတ်ကြီးညိုစိတ်ဖြစ်တယ် အဲ့ဒီအချိန်မှာတာမဏေမျိုးပြန်ကတရားတောင်းတယ်တရားတောင်းတဲ့အခါကျတော့တာမဏေငယ်လေးကအပမတော်အမတံပတံပမတော်မစ္စုနောပရံနဲ့အပမတာနာမိယံတိဖြေပမတ္တယထာမတာဒီအပမရဆိုတဲ့ဒီတရားဂါထာလေးတစ်ပုဒ်ပဲဟောတာအပမတောအမတံပဒံပမတောမစ္စုနောပဒံအပမတာနာမိယံတိဖြေပမတ္တယထာမတာ အပမတောမမေ့မလျော့ခြင်းသည်အမတံအမတတနိဗ္ဗာန်ဤပဒံရောက်ခြင်းရာခြင်းဤအကြောင်းမှာပေသည်နိဗ္ဗာန်ရာခြင်းရောက်ခြင်းရဲ့အကြောင်းမေမမေ့ခြင်းပမာသောမေ့လျော့၏နေခြင်းသည်မေဇုနောသေးခြင်းဤပဒံအကြောင်းမှာပေသည်မေ့လျော့နေတဲ့ပုဂ္ဂိုလ်ဤကတော့ဖြင့်သေခြင်းရဲ့အကြောင်းပဲ အပမတာမမေ့မလျောခုံသောသူတို့သည် နာမီယံတိမသေးသည်ညီကုန်၏မမေ့မလျောပင်နဲ့မြေတံတတိသံပစဉ်ဉာဏ်ရှင်းပြီးတော့နေတဲ့ပုဂ္ဂိုလ်တွေရှုနေပွားနေတဲ့ပုဂ္ဂိုလ်တွေဟာမသေးသည်ညီတယ်မသေးတဲ့ပုဂ္ဂိုလ်တွေညီတယ်ရေဖြင့်သူတို့သည်ပမတံမေ့လျောကုန်၏ခြေထိုသူတို့သည်မတာယထာသေးသူနှင့်တူကြပါပေကုန်၏ နေနေတဲ့ပုဂ္ဂိုလ်တွေကတော့ဖြင့်သေတဲ့ပုဂ္ဂိုလ်တွေနဲ့တူတယ်။ဘာကြောင့်လဲစဉ်းစားကြည့်။အပမတောအမတံပတ္တမမေ့မလျော့ခြင်းသည်နိဗ္ဗာန်ရခြင်း၏အကြောင်းပဲမသေးခြင်း၏အကြောင်းပဲအမြဲတမ်းတတိကံပြီးတော့အမြဲရှုနေတဲ့ပုဂ္ဂိုလ်ထိုင်ရင်လည်းရှုနေတယ်၊ရရင်လည်းရှုနေတယ်၊သွားရင်လည်းရှုနေတယ်၊တန်းရင်လည်းရှုနေတယ်၊လျှောင်းရင်အေးရင်လည်းရှုနေတယ်။ ဒီတတိမြဲနေတဲ့ပုဂ္ဂိုလ်ဟာတတိအားရီကောင်းလာတာနဲ့တကြိုင်နဲ့စူးစိုက်ကြည်ကြည်မှုဆိုတဲ့တမာရီအားရီရော့သွားမလားအားကောင်းလာမလားအဲ့ဒီစိတ်ကြည်ကြည်မှုတမာရီတရားရီအားကောင်းလာတာနဲ့အမြရုပ်တဘောနံတဘောသိတဲ့ဝိပဿနာဉာဏ်ဤယုံနာတရားတို့ရဲ့ဖြစ်မှုပြမှုတွေကိုသိတဲ့အနိစ္စနုပါဒနာဉာဏ်ဤဒီလိုဖြစ်မှုပြမှုတွေမပြတ်နှိမ့်စေလို့ဆင်းရဲဒုက္ခနုပါဒနာဉာဏ်ဤ ကိုယ်လူတိုင်းမဖြစ်တဲ့လာတဲ့ခါကြတော့ဟောသောတပတ္တိမညာပူညာအရိယာမညာပြန်သောတပတ္တိမညာပူညာဆက်ရောက်သောတပန်အရိယာဖြစ်တဲ့ဆက်လက်ပြီးရှုပွားသွားလို့ရှိရင်သဗ္ဗဂါမိမညာပူညာဆက်ရောက်သဗ္ဗဂါဖြစ်တဲ့ဆက်လက်ရှုပွားသွားလို့ရှိရင်နာဂမိမညာပူညာဆက်ရောက်နာဂဖြစ်တဲ့ဆက်လက်ရှုပွားအထုသွားလို့ရှိရင်ရတ္တမညာပူညာဆက်ရောက်ပြီးတော့ယဟန္တာဖြစ်တဲ့ယဟန္တာဖြစ်ပြီးဆိုတဲ့ပုဂ္ဂိုလ်မှာနောက်တာဘဝခန္ဓာရပါဦးမလား ဘဝခန္ဓာမရတော့တဲ့ပုဂ္ဂိုလ်ဟာနောက်တာသိအောင်မလားဒါကြောင့်အပမတော်မမေ့မလျောခြင်းသည်အမတံအမတတနေတာဤပဒံအကြောင်းဒီအမတံအမတတမသိခြင်းဤပဒံအကြောင်းပါပေသည်ပမတော်မေ့လျောနေခြင်းဒီမိစုတော်သိခြင်းဤပဒံအကြောင်းပါပေသည်မရှုမမှတ်ပဲနေတဲ့ပုဂ္ဂိုလ်တရားတွေနှလုံးမသွင်းပဲအာမထုတ်ပဲနေတဲ့ပုဂ္ဂိုလ် ချို့ပုဂ္ဂိုလ်ကလည်းဒါနကောင်းမှုလည်းပြုတယ်ရရောတယ်ဒီနာဆက်ပြီးစောင့်သိမှုလည်းပဲမကဲခဲဘူးဒါပေမဲ့ဘာဝနာတရားအားထုတ်ဖို့ကြတော့တွန့်ဆုံတွန့်ဆုံနဲ့တည်သားနဲ့တို့လို့လေအမလေးငါတို့ဘု து မကောင်းတာကြံတာမှတ်လို့ဘု து မကောင်းတာပြုတာမှတ်လို့မကောင်းတာဘာမှမလုပ်လို့ငါသိတတ်တဲ့အချိန်ကစပြီးဘု து မှမကောင်းတာမပြောဘူးမကောင်းတာမကြံဘူးမကောင်းတာမပြုဘူးဆက်တော့တရားတော်ဖို့မလိုဘူးလို့တို့တို့ပြောနေကြတယ်ဒီလိုမြတ်စွာဘုရားချမှတ်ထားတဲ့လမ်းစဉ်က နှစ်မျိုးတဲ့လားသုံးမျိုးလားဒါနဆိုရဲချမ်းသာရေးလမ်းစဉ်သီလဆိုရဲကျမ်းမာရေးလမ်းစဉ်ဘာဝနာဆိုရဲလွတ်မြောက်ရေးလမ်းစဉ်လမ်းစဉ်ဘယ်နှမျိုးလဲကဲမိမိကဒါနသီလလောက်လေးကမိမိပြည့်ကြံပွားများအထုတ်လေဆိုပါရင်ဘာဝနာတရားအထုတ်ဖို့မရှိသေးတဲ့အတွက်ပြည့်စုံတဲ့ဗုဒ္ဓဘာသာဝင်တရားဖြစ်သလားမဖြစ်ဘူးလား မဖြစ်သေးဘူးသူဘယ်သူမှဘာမှမလုပ်ဘူးဘယ်သူမှဘာမှမပြောဘူးဘယ်သူမှမကောင်းတာမကြံဘူးဆိုပေမဲ့လို့လည်းပဲအဲ့ဒီပုဂ္ဂိုလ်ဆင်းရဲကလွတ်နိုင်တယ်လားမလွတ်နိုင်ဘူးလားအေးဒါနကောင်းမှုပြုတဲ့သီလကိုစောင့်တဲ့အတွက်ကြောင့်မို့နတ်ပြည်နာလောကနတ်ချမ်းသာတွေရမယ်လူပြည်လူလောကလူချမ်းသာတွေရမယ်ဒါပေမဲ့အဲ့ဒီလိုလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘဝခန္ဓာပဲမရဘူးလား ရသော်များကဓမ္မစကြာဒေသနာတော်မှာပြစုပါရနဲ့ခန္ဓာပိဒုက္ခခန္ဓာရရင်ပါရတာလေဒုက္ခဆင်းရဲတယ်တဲ့အဲဒီလိုဘဝရလာပြီဆိုရင်ရတဲ့ဘဝတိုင်းဘဝတိုင်းဟိုပဲဟိုဆင်းရဲတွေမရဘူးလားနာဆင်းရဲတွေမရဘူးလားနောက်ဆုံးတနေ့မသိရဘူးလားကဲဒီတော့သတိမေ့နေတဲ့ပုဂ္ဂိုလ်ရှိမှမမေ့နေတဲ့ပုဂ္ဂိုလ်မေ့လျော်နေတဲ့ပုဂ္ဂိုလ်ဟာသေသူနဲ့မတူပေဘူးလားဗျာ ဒါကြောင့်ပမတော်မေလျောခြင်းပြီးမိသုနောတေခြင်းဤပဒံအကြောင်းပါပေသည်အပမတမမေမလျောကုန်သည်မမေမလျောကုန်သောသူတို့သည်နမေယံတိမတေတိညီကုန်၏မမေမလျောတဲ့ပုဂ္ဂိုလ်ရအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေကတော့နောက်ဆုံးရတ္တမညာပူညာရသွားပြီးယန္နာဖြစ်သွားပြီဆိုရင် နောက်ကြမသေးနိုင်တော့ဘူးတဲ့ဘဝကြီးလုံးဝမရနိုင်တော့ဘူးမအိုတော့ဘူးမနာတော့ဘူးမသေးတော့ဘူး ရေကျင်သူတို့သည်သမတ္တမေလျောကုန်ဤတေတို့သူတို့သည်မတာယတာတေတော်သူတို့ဤကြနေကုန်၏တေသူနှင့်တူကြနေကုန်၏မေလျောနေတဲ့ပုဂ္ဂိုလ်တွေကတော့ရှင်နောက်တဲ့ဘဝဤထက်ကထက်ကရရတဲ့ဘဝတိုင်းဦးခြင်းရဲ့နာခြင်းရဲ့သိခြင်းရဲ့မတွေ့ရဘူးလားရှင်ဒါနကောင်းမှုတွေပြုခဲ့လို့သီလတွေစောင့်ထိန်ခဲ့လို့အနာရောဂါလေးကျင်းပါလေ၊ကျန်လေကျန်ပါပါလေ၊အသက်လေးရှိပါလေ၊ပစ္စည်းဥစ္စာလေးချမ်းသာပါလေဒါပေမဲ့နောက်ဆုံးတနေ့ကျတော့မအိုရဘူးလား နောက်ဆုံးတနေ့ကျတော့မနာရဘူးလားကဲနောက်ဆုံးပါပြရမှာကဲအသေးကတော့လွတ်ပါမလားဒါကြောင့်နေနေတဲ့ပုဂ္ဂိုလ်တွေဟာသေသူနဲ့မတူပေဘူးလားဗျာတူတယ်အဲ့ဒီတရားလေးဒီကျောရတာမီလေးဟောလိုက်တာတရားအရှိကြီးမဟုတ်ဘူးတူတူလေးပဲနေနေတဲ့ပုဂ္ဂိုလ်ဟာသေသူနဲ့တူတယ်မနေတဲ့ပုဂ္ဂိုလ်ဟာမသေသူနဲ့တူတယ် နိဗ္ဗာန်ရခြင်းရဲ့အကြောင်းပဲဆိုပြီးတော့အဲ့ဒီမှာဟောလိုက်တာသဘောပေါက်ပြီးတော့အဲ့ဒီမှာတပည့်တော်ကိုယနေ့ကစပြီးတော့တရဏဂုံတီတူလို့မှတ်တော်မူပါဗျာဆိုပြီးတော့အဲ့ဒီမှာဒီချင်းသာသာဝင်ဖြစ်တဲ့မိစ္ဆာဒိဋ္ဌိအယူဝါဒရှိတဲ့တိတိဓမ္မသောကမင်းကြီးဟာဟောဗုဒ္ဓဘာသာဝင်မဖြစ်ပေဘူးလားဒီအပ္ပမာဒတရားနာရလို့ဗာတရားနာရလို့လေ မင်းမလေးအပမရတရားနာရပြီးတဲ့နောက်မှာသူဟာဗုဒ္ဓဘာသာဝင်ကြီးဖြစ်ပြီးတော့အဲ့ဒီဂျေးဆရာကြီး6ကောင်းကိုအဲ့ဒီနေ့ကစပြီးဆုံးအောင်များပြိတ်လိုက်တယ်ဒီပုဂ္ဂိုလ်တွေကိုစမကြွေတော့မိကျောရသာမဏေအမှုရှိတဲ့ယဟန်တော်များကိုအဲ့ဒီနောက်ရက်ကစပြီးဆွမ်းအလူကပြင့်ပြီးတော့ဆွမ်းရဆက်ကလူတန်းတယ်အဲ့ဒီကနေတရားတွေနာရပြီးတော့တရားတရားတွေဖြစ်ပြီးတော့နောက်ဆုံး သာသနာတော်ကြီးကိုပြည့်စုံလိုက်တာဇေဒီပထိုးပေါင်း7တောင်းဘလောက်လဲရေတွင်းရေကံပေါင်းဘလောက်လဲကျောင်းပေါင်းဘလောက်လဲကဲကတိပေါင်း96နဲ့6ကလေးကျော်အကုန်ဖြတ်တန်လို့လားကလေးပေါင်းဘလောက်လဲ96ကလေးအကုန်တန့်ခံပြီးတော့သာသနာတော်ကြီးကိုလူတန်းလိုက်တာသာသနာပြုမင်းကြီးဖြစ်သွားတာဘယ်တရားလာရလို့လဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေ့ရမလားမမေ့ရဘူးလား ကုသိုလ်တရားလည်းဘယ်တော့မှမမေ့နဲ့။ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအပ္ပမာရဝိဟာရီဆိုတဲ့ဝတ္ထုလေးတစ်ခုရှိတယ်။ခါရမမှာဘုရားရှင်ကိုရောင်မြတ်ကြီးဟာမရဏလုတ်တိကမ္မထာတရားနဲ့စံပြီးတော့မြတ်စွာဘုရားဟောတာ။ဒါလို့မရဏလုတ်တိကမ္မထာနဲ့စပ်ပြီးတော့မြတ်စွာဘုရားဟောရင်ခါကြတော့ရဟန်းတော်များလည်းပဲ မရဏနုဒတိကမ္မထတရားတွေကိုနှလုံးသွင်းပြီးတော့လေ့ကြတယ်ငါဒီမုံချသိရပြီအချိန်တိုင်းငါလို့တော့သိသပြီးပေါ့ငါဒီနေ့တရက်လောက်နေရရင်မတရားလို့ရှိရင်ငါဒီနေ့တရားရအောင်အထုံမဲ့စပြီးပေါ့အဲလိုသိချင်းတရားကိုနှလုံးသွင်းပြီးတော့နေကြတယ်ယဟန်စစ်ပါးကိုရသော်တရားခေါ်ယူပြီးတော့တရားစစ်သေးမေးမြန်းနေအခုဘုန်းကြီးတို့ယောဂီဟောင်းတွေတရားစစ်ဖို့အချိန်တန်ပြီ ဒီလိုမှမဟုတ်ရင်ဒီကြီးတွေဝါပြီးဒီခါရမျက်နှာကြီးတစ်ခုလုံးရိတ်တာကဆက်သွားအံ့ပြီးပြန်သွားလို့ခက်တယ်။ဒါနဲ့တရားရိတ်တာကပြန်လာတာကပါဖြစ်လာတာလို့ဆိုအဖြစ်လာမျက်နှာကြီးကအံ့ပြီးပြည့်ပြီးတော့ဒီလိုဖြစ်လာတယ်။ပြည့်မျိုးလုံးကြီးတွေကလည်းမို့မောက်ဘာလို့လဲလို့ပါလဲ။ဒီငိုင်းဘုန်းကြီးပြောတာကိုနောက်ကယောဂီအစ်စ်တရားပြောတာဟုတ်တယ်။ယောဂီအစ်စ်တရားပြောတာသူကနောက်ကဘယ်လိုမြင်ရတာပေါ့ဟုတ်တယ်မဟုတ်လား။ ယောဂီသစ်တရားဆိုတာအဲတော့မျက်နှာကြီးကိုဝါဒီခါမျက်နှာကြီးပြစ်ပြီးတော့သာဖြစ်အဲ့ဒါဘာကြောင့်လဲဆိုရင်အဲ့ဒါတတိလွတ်နေတာလားမေ့နေတာမေ့နေတာရှုမှတ်ဖို့မေ့ပြီးပြောနေတာအဲ့ဒါမေ့နေတာအခုဒီမှာယဟန်တော်ချက်ပါမရဏနုတိကံတရားကိုအရင်နှလုံးသွင်းနေပါလေဆိုတဲ့ယဟန်တော်ချက်ပါကိုမြတ်စွာဘုရားခေါ်ပြီးတော့တရားဖြစ်တယ် ကဲသင်မရဏနုဒတိသိခြင်းတရားကိုဘယ်လိုနှလုံးသွင်းတယ်လဲပြောစမ်းပထမယဟန်ကပြောတယ်တပည့်တော်သဗ္ဗေဒီဝေကတပည့်တော်စညင့်နဲ့စနစ်ပါလုံးပေါ့ပြောရင်တရက်ပါလုံးပေါ့ဗျာနေ့ရောညရောတရက်ပါလုံးတရားတော်မယ်ဒီတရက်ပြည့်ပေါ့တရားတော်မယ်အဲ့တော့တရားတော်မယ်ဆိုတော့ဒီတရက်ပါလုံးကနှလုံးသွင်းအားထုတ်ရရင်ကောင်းမယ် ကျွန်တော်စိတ်ထဲမှာနှလုံးသွင်းပြီးတော့သိခြင်းတရားကိုတပြီးတော့နှလုံးသွင်းပါလေဆရာသူတရက်လောက်နေရရင်သူ့စိတ်ထဲရှင်းရတယ်တရက်လောက်နေရရင်ဒီမရဏလုံးစိတ်ကံတရားကိုအားထုတ်ပြီးတော့နှလုံးသွင်းပြီးတော့တရားရရခြင်းလေပေါ့သူအဲ့လိုနှလုံးသွင်းပါလေဆရာခေါင်းပြီးဒုတိယရန်ခေါ်လိုက်ကြီးဝတ်တာတတိတော့တရက်မဟုတ်ဘူးဗျာတစ်နေ့ဒီနေ့ဆိုတော့7နာရီပြင်ပေါ့နော် ဒီဝတ္တတတိတော်တစ်နေ့အတွင်းလေးတော့တတိတော်အသက်ရှင်ပြီးတော့နေရမယ်ဆိုရင်ဒီဝရဏနုပ္ပိကမ္မထံတရားဆိုတတိတော်ပေါင်းရအောင်ငါအားထုတ်နိုင်တယ်ဆိုပြီးတော့ဒီလိုနှလုံးသွင်းပြီးတော့တတိတော်အားထုတ်နေပါလေဗျာနောက်တစ်ခါတတ္တယယဟန်တတ္တယယဟန်ကြတော့ဘယ်လိုအားထုတ်နေလဲဆိုတော့တတိတော်ဥပဒံနေတဝဲနေတဝဲဆိုတော့တနေ့သာတော့မဟုတ်တော့ဘူး နိတဝဲလေးအဲ့ဒီနိတဝဲအတွင်းလေးမှာငါမတည်သေးပဲနေရတယ်ငါဒီဗရဏအနုတိကမ္မထံတရားလေးကိုမှအားထုတ်လိုက်ရင်ပေါ့မြောက်အားထုတ်မယ်ဆိုပြီးနိတဝဲလောက်နေရရင်ကောင်းမယ်လို့အဲ့ဒီလိုပြီးတော့နှလုံးသွင်းပြီးတော့အားထုတ်ပါလေဗျာနောက်သတုတ္တယဟန်မေးတဲ့ကာလပြောဧကဘောဇနံသွမ်းတစ်ထပ်စာဘယ်လောက်တယ်လဲသွမ်းတစ်ထပ်လောက်စားနေခြင်း အဲ့ဒီလောက်အချိန်လေးတော့နေရတယ်ဒီလိုတော့ဣန္ဒြနာလုတ်ပြီးကမ္မထံတရားကိုပေါင်းပြအောင်အထုံးနေဒီလိုသိခြင်းတရားအဲ့လားအနည်းကတော့ဘန္တပတ်စမ်းနေခြင်းလောက်နေရတယ်တော့ပြီအဲ့ဒီတင်ကိုမရအောင်အထုံးနေဒီလိုသိတယ်မှာနှလုံးသွင်းအထုပ်ပါလေသင်္သမယဟန်အဲ့ဒီယဟန်ကြတော့သတုပင်္စအာလောပံဘန္တထမဟုတ်ဘူးဆွမ်း၄၅လောက်သာလောက်ဘယ်လောက်သာလောက်လဲ လေးငါးလောက်စာလောက်အသက်ရှည်ပြီးတော့နေရရင်ငါအထုတ်မယ်။ပေါင်းရအောင်အထုတ်မယ်ဆိုပြီးတော့ဒီမရဏနုဒ္ဓိကမ္မထံတရားဆိုပြီးတော့နှလုံးသွင်းပြီးတော့အထုတ်ပါတယ်ဆရာ။နောက်သတ္ထမအဲသတ္ထမယဟန်ကြတော့ဘာလျှောက်လို့ဆိုတော့အေကံအာလောဘံစွမ်းတလုတ်စာလေးစွမ်းဘလောက်စာလဲစွမ်းတလုတ်စာလေးလောက်မိမိအသက်ရှင်ပြီးတော့နေရရင် ဒီမရဏနုဒ္ဓိကမ္မဋ္ဌာန်းတရားသိခြင်းတရားကိုငါအထုတ်နိုင်ပြီဆိုပြီးတော့အဲ့ဒီနောက်လေးနေရရင်ကိုရှင်းတတ်ပြီဆိုပြီးတော့တပည့်တော်သိခြင်းတရားကိုအနည်းကပ်တပည့်တော်နှလုံးသွင်းပြီးအထုတ်ပါလေဗျာနောက်တတ္တမယဟန်ကြတော့အဲ့ဒီမှာပါလဲဆိုဧကံအလောဘဥပါဒသူကအဲ့ဒီဟောတလုတ်စာရဲ့တဝက်လောက်တလုတ်စာတော့မဟုတ်တော့ဘူးနော်အဲ့ဒီဟောတလုတ်စာရဲ့တဝက် သူကဘာတက်လို့စားနေရင်7မိနစ်ကုန်တယ်ဆိုရင်စက္ကန့်30လောက်နေရရင်ပြီးတော့တယ်ဟုတ်တယ်မလားဆန်းတလုံးစာကို7မိနစ်ကြာတယ်ဆိုရင်စက္ကန့်ဘယ်လောက်ကြာမလဲတဝက်ဆိုတော့30အဲ့ဒီစက္ကန့်30ကြာတော့သူနေရရင်သူဒီသိခြင်းတရားအထုံးမယ်ဒီတယ်လေးဒီလောက်ရှင်းရရင်တော်ပြီဆိုပြီးတော့သူပေါ့မြောက်အထုံးမယ်လို့ဒီလိုနှလုံးသွင်းပါတယ်ခင်ဗျာနောက်ဆုံးအခက်မှာရဟန်း တက္ကမယဟန်ကြတော့မြတ်စွာဘုရားကိုသူပါလျှောက်ရင်းမြတ်စွာဘုရားတဲ့သိခြင်းတရားဆိုတာအလွန်သိဉာဏ်ပါလေသိခြင်းတရားနေသလားဉာဏ်သလားဗျာဒါကြောင့်တပည့်တော်အတ္တသပတ္တသဝင်လေထွက်လေအဲဒီမှာအတ္တသပတ္တသဝင်လေထွက်လေအဲဒီဝင်လေထွက်လေတရှူတဆိုင်လေးအတွင်းမှာဝင်လေလေးတရှူအတွင်းလို့မဟုတ်ထွက်လေလေးတဆိုင်အတွင်းအဲဒီအတွင်းလေးမှာသိနိုင်လေအဲဒီလောက်ကလေးဝင်လေတရှူစာလောက်နေရ တော်ပြီ။ငါတရားတွေအထုတ်လို့ဆိုပြီးတော့အဲ့ဒီလိုတတိတော်ကျွကျွစားစားအထုတ်ပြီးတော့နေပါတယ်ဗျာလို့မြတ်စွာဘုရားလျှောက်တော့ဘုရားရှင်ကိုရောင်မြတ်ကြီးကရှေ့ကခုနှစ်ပါးကိုမိလျော်ပေါ်တန်တဲ့သမာဓဝိဟာရီယဟန်တွေပဲလို့မြတ်စွာဘုရားကရှုံးချတော်မူရင်ပမာဒဝိဟာရီမိလျော်တဲ့ပုဂ္ဂိုလ်လားမမိလျော်တဲ့ပုဂ္ဂိုလ်လား မေ့လျော့တဲ့ပုဂ္ဂိုလ်ပမာရဝိဟာရီပုဂ္ဂိုလ်တွေတဲ့နောက်ဆုံးအတ္တမမြောက်ဖြစ်တဲ့ယဟန်ကြတော့အပမာဒဝိဟာရီမမေ့မလျော့မပေါ့မတန်ကြိုးစားပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်ပဲလို့ဘုရားရှင်ကိုရောမြတ်ကြီးချီးမွမ်းတော်မူတယ်။ဒါကြောင့်လည်းမေ့နေလို့လားမမေ့လို့လားမမေ့လို့ဘုန်းကြီးတို့ယောဂီများဒီတော့ဒီတဏိတရားအငြိမ့်တဲ့နှလုံးသွင်းမမေ့မလျော့အားထုတ်နေတဲ့ပုဂ္ဂိုလ်ဟာ သိခြင်းခြင်းနဲ့နိဗ္ဗာန်ကိုရခြင်းရဲ့အကြောင်းမဖြစ်ပေဘူးလားဗျာအေးရှုမှတ်နေတာရှုမှတ်နေတာမမေ့တာတေမာကျင်းဖို့အကြောင်းပဲတဲ့အကြောင်းပဲတဲ့ရှုမှတ်ကျင်းပါမေ့နေတာသိကြဖို့ရအကြောင်းဒီတဲ့ကြဒါလေးစုကြည့်အောင်ရှုမှတ်နေကမမေ့တာသေမာကျင်းဖို့အကြောင်းဒီ ရှုမှတ်လေကမမေ့တာသေမှာကင်းဖို့အကြောင်းဒီဆိုချင်တယ်ရှုမှကင်းပါ မေနေကသိကြဖို့ရာအကြောင်းကြီးရှုမှန်ကင်းပမေနေကသိကြဖို့ရာအကြောင်းကြီး မေသူတွေဟာအခါကသေချာကြရသည်မေသူတွေဟာအခါကသေချာကြရသည် မမေ့သူမှနိသူစွာသေတာမရှိချမ်းသာသည်မမေ့သူမှနိသူစွာသေတာမရှိချမ်းသာသည် မမေ့တဲ့ပုဂ္ဂိုလ်ကတော့သေတာမရှိတော့ဘူးဘဝလွတ်မြောက်သွားမေ့နေတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဘဝတွေနောက်ကထခါထခါထခါထခါမရဘူးလားရတဲ့အတွက်သူဟာအခါသာဘဝရတိုင်းရတိုင်းမသိရဘူးလားသတိနဲ့သိနေရတဲ့ပုဂ္ဂိုလ်ပဲဒါကြောင့်ဘုန်းကြီးတို့ယောဂီများကမေ့နေရမှလားမမေ့ရဘူးလားဒါကြောင့်တတိတာခွာဟံဘိကဝေတ္တပါတိကံဝရာမိ ဘိခဝေယံတော်များဥစ္စတတို့ခေါ်ဆင်းခြင်းတတိသတတိတရားကိုသာလျင်တတိသတတိတရားကိုသာလျင်တပ္ပတိကံအလုံးစုံသောကိစ္စဌာနဝဝတို့၌အလိုရှိအပ်၏ဟူ၍ခန္ဓာဖျားသိဝတ္တာမိဟောတော်မူ၏ဖြစ်တော်ဒီတတိတရားအလုံးစုံသောကိစ္စဌာန အကုန်လုံးဟာဒီတတိတရားအကြီးကြီးဆုံးပဲတတိမပါလို့ဖြစ်ပါမလားမိမိတို့ဇီဝရေးလုပ်ငန်းလောကီဇီဝရေးလုပ်ငန်းလေးလုပ်ရမှာလည်းတတိမရှိလို့ဖြစ်ပါမလားပညာရှာနေတဲ့ပုဂ္ဂိုလ်မှလည်းတတိမရှိလို့ဖြစ်ပါမလားအခုလိုတရားရှာနေတဲ့ပုဂ္ဂိုလ်ကုသိုလ်ရှာနေတဲ့ပုဂ္ဂိုလ်မှရောတတိမရှိလို့ဖြစ်ပါမလားဗျာ ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကောဣဒံဘိကဝေဇမသရိယံနဲ့ဝုဒတိတံဝရထဘာနာကံဝိရာဂကံဝိရောရတံတိသဗ္ဗာမိတတိယဧဝရုခိတဗ္ဗာမိဘိကဝေယံတို့များကိုပြတ်သားတို့ထကောစင်စစ်တော်ကဣဒံဇမသရိယံဤမြတ်သောခြင်းကိုကျင့်ခြင်းသည်သံဝရတံကုသိုလ်တရားကိုဆောင်ရှောက်ခြင်းဟာ ဘာနာထအကုသိုလ်တရားတို့ကိုပယ်ခြင်းကဒီတတိတရားလေးရှိနေတာကကုသိုလ်တရားဤထက်ထက်ထက်တိုးပွားပြီးဖြစ်အောင်စောင့်ရှောက်ရမရောက်ပြီဘူးလားဟောဒီတတိတရားလေးရှိနေခြင်းကအကုသိုလ်တရားတွေကိုပယ်နိုင်အောင်ဟောဒီတတိလေးကမစောင့်ရှောက်ပြီဘူးလားဒါကြောင့်ပါဏတအကုသိုလ်တရားတွေကိုပယ်ခြင်းကဝိရာဂတံယာကကင်ခြင်းက ခုဘုန်းကြီးတို့ယောဂီများဝိပဿနာတရားတွေပွားနေတဲ့ပုဂ္ဂိုလ်လောဘတွေဒေါသတွေမောဟတွေຢာကတွေကိလေသာတွေတိုးပွားအောင်လားဖယ်နိုင်အောင်လားဒါကြောင့်ဝိရာဂတံယာဂကင်းခြင်းကနိရောဓတံဝုစင်းရဲကိုချုပ်ခြင်းကဝတ္တတိကျင့်သုံးတော်မူပါပြီတဗ္ဗာမိအလုံးစုံသောတရားတို့ကိုတတိယဧဝတတိတရားဖြင့်သာလျက်ရှိတဗ္ဗာမိစောင့်ရှောက်အပ်ကုန်၏ သမာဓိရဖို့ဆိုရင်လည်းပဲဒီတတိတရားအရေးမကြီးဘူးလားယုံနာဖြစ်ဖြစ်တည်သိဖို့ဆိုရင်လည်းပဲဒီတတိတရားအရေးမကြီးဘူးလားသောတပတ္တိမဉ္ဇဏ်ဘုံဉာဏ်ရပြီးတော့သောတပန်ဖြစ်ဖို့အပင်လေးပါကင်းဖို့လည်းပဲတတိတရားအရေးမကြီးဘူးလားဘုန်းကြီးတို့သင်္ခါတိအကုန်လုံးငြိမ်းရာဖြစ်တဲ့နိဗ္ဗာန်ရဖို့လည်းပဲဒီတတိတရားအရေးမကြီးဘူးလားဗျာ တယ်ဒီတတိတရားကင်းနေတဲ့ပုဂ္ဂိုလ်တတိမရှိတဲ့ပုဂ္ဂိုလ်စုမှမမေ့နေတဲ့ပုဂ္ဂိုလ်မှာပညာဆိုတာဉာဏ်ဆိုတာဖြစ်ရောဆုံးစမ်းရှိရလားဗျာလုံးဝတတိမင်းနေတဲ့ပုဂ္ဂိုလ်တတိမရှိတဲ့ပုဂ္ဂိုလ်ရှုမှတ်မှုတတိလွတ်နေတဲ့ပုဂ္ဂိုလ်ဘယ်တော့မှသမာဓိမရနိုင်ဘယ်တော့မှယုံနာဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာပညာဆိုတာလည်းမဖြစ်နိုင်ဘူးတဲ့ ဒါကြောင့်မို့တတိတရားရှိနေတဲ့ပုဂ္ဂိုလ်ဟာကုသိုလ်တရားတွေဆိုရုပ်တလားတိုးပွားတလားဗျာကုသိုလ်တရားတွေတိုးပွားရင်မမေ့တဲ့ပုဂ္ဂိုလ်ကြီးဟာကုသိုလ်တရားတွေတိုးပွားနေတာဗျာဒါနကောင်းမှုပြုဖို့မမေ့တဲ့ပုဂ္ဂိုလ်ဆိုရင်လည်းကုသိုလ်တရားတွေတိုးပွားရောက်ရဘဝဗုဒ္ဓနာတွေမှာထက်တန်းကြအဆင့်တန်းမြင့်တဲ့ဘဝတွေမရပြီဘူးလားဘုန်းကြီးတို့ဟိုဒီဟိုကျွမ်းမှာဒီဟိုကျွမ်းမှာဘုန်းကြီးတို့တရားစောင့်နေဓမ္မိကစိတ်တာဆိုရယ်မင်း ဓမ္မကဒိဋ္ဌဆိုတဲ့မင်းသူကတရားစောင့်ရှောက်တဲ့ပုဂ္ဂိုလ်တရားစောင့်တဲ့ပုဂ္ဂိုလ်အဲလိုတရားစောင့်တဲ့မင်းကြီးဌိနာအုပ်ချုပ်မင်းတို့ပြီးတော့နေတဲ့မှာအဲ့ဒီမင်းကြီးမှာခါသာစားလို့တဲ့အတ္တခန္ဓာဖြစ်ပြီးတော့နေတယ်။ဘာသားတယ်လဲ။ခါသာခါသာစားခြင်းနဲ့ခန္ဓာဖြစ်။ဒါပေမဲ့လို့တကယ်လို့ဒါမိမိကခါသာနဲ့ပွဲတော်တည်ခြင်းနဲ့ကွာဆိုရင် ခါရီကိုလိုက်ပြီးတော့တက်ကြဖြတ်ကြမှာကိုသူသိတယ်။ချက်ချင်းခါလာစားရမယ်ဆိုတာလည်းသူသိတယ်။ဒါပေမဲ့လို့ခါရီအများကြီးပြည့်ပြည့်ပြည့်စည်ရမှာကိုတရားဆောင်နေရင်းဆိုတော့လူလားသလားမလူလားဘူးလား။ဒီခါရီအများကြီးပြည့်ပြည့်ပြည့်စည်ရမှာကိုစဉ်းစားမိပြီးတော့ဘယ်သူမှမပြောဘဲနဲ့အဲ့ဒီစားခြင်းနဲ့စိတ်ကိုမြုပ်သိမ့်ထားလိုက်တာ။ အဲ့ခါလားစားလို့ရဲ့စိတ်ကိုယူသိထားလိုက်တာဘလောက်ထိအောင်ယူသိတယ်လဲဆိုတရလည်းမဟုတ်ဘူးတလလည်းမဟုတ်ဘူးတစ်နှစ်လည်းမဟုတ်ဘူးပုံနှစ်တိုင်တိုင်ယူသိထားတယ်ဘယ်နှစ်နှစ်တည်းလဲစားကျင်တဲ့စိတ်ကလေးကိုမပြောဘဲယူသိထားအဲ့လိုလူသိထားတဲ့အခါကျတော့စာထဲမှာပါပါလဲဆိုတော့နာပြီဝေယောဂဖြစ်လာတဲ့။ဘာယောဂလဲလဲ။နာထဲမှာပြီတယ်ပြီးယောဂ။ဘုန်းကြီးတို့အဲ့ဒါကို ရှင်ဘလို့အကျော်ရည်ကနေဒီဘလို့ကူးဆက်သွားတယ်တော့မသိဘူးလေဒါပေမဲ့ဘုန်းကြီးအရှင်တော့နားပြီးရတာဖြစ်တယ်လို့သူကသာရဲပါဒါပေမဲ့အခုခေတ်ကပြောရရင်အဲ့လောက်ဒီလိုသိပြီးပြောချင်ရင်လည်းမပြောရပြောချင်ရင်လည်းမပြောရပြောချင်ရင်လည်းမပြောအဲ့လောက်မျိုးသိချင်းသိတာရင်အဲ့ဒီပုဂ္ဂိုလ်နှလုံးရောဂါတော့သိကြတော့မဖြစ်ဘူးလားနှလုံးရောဂါသိကြတယ်နားပြီးရတာလည်းဘုန်းကြီးသိတဲ့မှာသူ့ကိုသိပြီးတော့မရှင်းတာဘူးအဲ့ဒါကိုကြည့်ပြီးတော့ နှလုံးရောဂါပဲဖြစ်တယ်နားပြူတာတော့ဘယ်လိုလဲဆက်ဆက်တယ်မသိဘူးလို့အဲ့တော့ဒီမှာတော့နားပြူတဲ့ယောဂတဲ့နားထဲမှာကြည်တယ်တဲ့ယောဂဒီနည်းနည်းမှာဖြစ်အဲ့တော့နားကိုကတ်ကတ်အဲ့လိုနားကိုကြိုက်လာတဲ့အခါကလည်းကြတော့သူအဲ့ဒီမှာလောကမှာအကုသိုလ်ကိုကြောက်တဲ့ပုဂ္ဂိုလ်ကိုရှာမှပဲဒီလောကထဲမှာငါလိုပဲအကုသိုလ်ကြောက်တဲ့ပုဂ္ဂိုလ်တရားကိုတောင့်တဲ့ပုဂ္ဂိုလ်ရှိရမှာပဲဆိုပြီးတော့အဲ့ဒီမှာ အဲ့လိုတရားစောင့်တဲ့ပုဂ္ဂိုလ်ကိုနှစ်ပတ်ပြီးတော့ရှားတယ်ဒီလိုနှစ်ပတ်ရှားတဲ့အခါသီလလုံခြုံတဲ့ပုဂ္ဂိုလ်ရှားတဲ့အခါကျတော့အဲ့ဒီမှာသီလလုံခြုံတဲ့မောင်တိတ်တာဆိုတဲ့လူငယ်တယောက်ကိုတွေ့ရတယ်အဲ့လိုတွေ့ရတဲ့အခါကျတော့မောင်တိတ်တာကိုမြင်းကြီးကခေါ်ယူသေးပြီးတော့တန်တကူသာတန်တကူခါသာရှားဖွေခိုင်းပါတယ်တန်တကူဆိုတာသူ့အလိုလိုပါပြတာလေသိနေတဲ့ ဓမ္မမို့အခြားပုဂ္ဂိုလ်ရင်ပယောဂကြောင့်သိနေတဲ့အခါမှာဒါလမ်းမှာဘယ်သူမှယူမဲ့လို့ရှိပိုင်းခြင်းမရှိအဲ့လိုပိုင်းခြင်းမရှိဘဲနဲ့ဖြစ်နေတဲ့ဟာကိုဒါပန္နကူလို့ခေါ်တယ်အဲ့လိုပန္နကူဒါရှာကောင်းတဲ့အခါကလည်းကြတော့အဲ့ဒီမှာသီလကောင်းတဲ့ပုဂ္ဂိုလ်ဆိုတော့သူလည်းအကုသိုလ်ရောက်တယ်အကုသိုလ်ရောက်တဲ့အတွက်တတ္တဝါရဲ့အသက်ကိုတတ်မလားမတတ်ဘူးလားမတတ်ဘူးအဲ့ဒီမှာဒုက္ခသားလေးတွေ့ အဲ့လိုပန်းတကူကာလတွေ့တဲ့အခါကာလကြတော့မိမိထံမှာလာပြီးတော့ဆက်တတ်အဲ့လိုမိမိရှိမှပဲခါကိုတစ်ခါလည်းမိခင်ပါအဲ့လိုမိခင်တဲ့အခါကာလကြတော့အနှစ်နဲ့အလလစားကျင်တဲ့စိတ်အာသာပြင်းပြနေတာဆိုတော့အဲ့ဒီအနတ်ရပြီဆိုရင်ကိုပဲစားကျင်တဲ့အာသာတွေပို့ပြီးတော့ဖြစ်ပေဘူးလားဗျာဟာတိတ်ကိုစားကျင်တာစားကြတာတော့တရွေးတွေပါဖြစ်တော့မျိုးမျိုးချာစားကျင်တဲ့ပုဂ္ဂိုလ်ကသိကြတယ် ဘေးကနေလည်းကလေးတွေလည်းတခါလေးစားစရာစားကြည့်ကလေးလေးတွေသိကြည့်လိုက်ဘေးလေးမျက်စိတွေသားလေးဝစ်ကြည့်ဒီလိုတွေမျိုးမျိုးချက်အခုခွန်းကလေးလေးကလေးကတော့အံဆောင်ဝင်လူကြီးကတော့အံလေးဆောင်ပြီးတော့မရေထတော့ဒါလို့လို့ပါလို့ဒါလို့လူကြီးကလည်းကြတော့ဟိုးခါလာဆက်တာလေစိတ်တာအဲ့ဒီငင်းကြီးတွေးထုတ်လိုက်တဲ့ခါလာကိုတခါလဲကောက်ယူပြီးဇက်တဲ့ချက်လိုက်ဆိုလိုရင်းကတော့ငင်းကြီး သူအမခံပါတယ်အစိတ်ခတ်ထားတာမဟုတ်ပါဘူးကျွန်ုပ်စားပြပါမယ်ဆိုတဲ့သဘောဘလို့စားကြလို့သူကောက်စားတာမဟုတ်ဘူးမင်းကြီးကစိတ်ကတ်တယ်ထင်ပြီးထိုးလိုက်တယ်ထင်လို့သူကအဲ့ဒီမှာမင်းကြီးရှိမှအောက်ကကောက်ယူပြီးတော့တခါလည်းပဇာတက်ထည့်စားပြလိုက်အဲ့ဒါဓမ္မစိတ်ကတ်တယ်တာမရှိပါဘူးသူစားပြမျိုးပြပါလေဆိုတဲ့အနေနဲ့ကောက်ယူပြီးပြလိုက်အဲ့ဒီခါကျတော့ဟိုကမင်းကြီးကလည်းတင့်အဖြစ်ဘာမှမရှိပါဘူးတဲ့တင့်ပုံမှာမယုံကြည်လို့လည်းမဟုတ်ပါဘူးငါ သိတတ်တဲ့အချိန်ကစပြီးတော့ငါသာဓုစားကြယဟန်တန်ဃာတော်များမလှူပဲဘယ်တုန်းကမှငါစားခဲ့ဘူးလေယဟန်တန်ဃာတော်ကြီးမလှူပဲနဲ့သူဟာဥဥဖြားဖြားကိုဘယ်တုန်းကမှမစားခဲ့ဘူးအခုငါဒီအပေါ်မှာစားခြင်းနဲ့ယတ္တတဏ္ဍအမြဲတမ်းအားကြီးနေတဲ့အတွက်တဲ့သင်ဆက်တတ်လိုက်တဲ့အချိန်မှာငါယဟန်တန်ဃာတော်ကြီးဘာမှမလှူမတန်းရသေးဘူးမဆက်မကတ်ရသေးပဲနဲ့ ငါစားမိခဲ့တဲ့အတွက်ချက်ချင်းပါဇက်ထဲရောက်မှတတိယလိုက်တဲ့အတွက်ငါမဝါလဲမမြူပဲနဲ့ငါထွေးထုတ်လိုက်ခြင်းဖြစ်ပါတယ်တဲ့တက်မှာပါပြစ်မှာမရှိပါဘူးအဲ့ဒီမှာချက်ချင်းပဲယဟန်တန်ဃာတော်များကိုပြင့်စေပါတယ်ယဟန်တန်ဃာတော်များကိုပင်ပြီးတော့အင်မတန်မုံမြတ်တဲ့သူအင်မတန်မြန်လို့တဲ့လနဲ့နှစ်နဲ့ချီပြီးတော့စားလို့လို့ရှာထားတဲ့အဲ့ဒီပန့်လူကူတာခါသားဟင်းတဲ့ မထင်မြင်များကြွလာတဲ့အခါကာလမှာဒီမှာအဲ့ဒီခါသားကင်မှာမထင်မြင်များကိုသက်တာပါအဲ့လိုသက်တာတူတန်းပြီးရဲ့နောက်တန်ဃာတော်များဖုံးပေးပြီးမှကျမ်းနေတဲ့အကျံကျွဲခါသားကင်ကိုပွဲတော်တည်ရသားတယ်ဒါကုသိုလ်တရား၌မေ့တာလားမမေ့တာလားဘုန်းကြီးတို့ယောဂီများအတူယူတဲ့မလားမယူတဲ့မလားယူတဲ့နေဘယ်ရပဲဖြစ်ဖြစ်ယရဏသုံးပါး ဆရာမိဘကိုအနန္တနန္ဒငါးပါးကိုမမေ့နဲ့မမေ့တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအန္တရာယ်ကြီးမကြရအောင်အဲတော့ဒီလိုယရဏသုံးပါးနဲ့နန္ဒနန္ဒငါးပါးဆရာမိဘတို့ကိုမမေ့တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှဘေးအန္တရာယ်ကြီးလည်းမကြရောက်နိုင်ဒါကြောင့်အခုဒီမှာကုသိုလ်တရားနိုင်မမေ့တာဒါကြောင့်ဒါနကောင်းမှုပြုရမှာလည်းမိမိတို့အမြဲတမ်းတတိရှိနေဖို့မလိုအပ်သေးဘူးလားဒီသီလတွေစောင့်ကြည့်စောင့်ထင်းရမှာလည်းပဲတတိမြဲဖို့ရမလိုအပ်သေးဘူးလား ဒီဘာဝနာတရားတွေပွားများအားထုတ်ရမှလည်းပဲအထူးမလိုအပ်ပေဘူးလားဗျာဒီအဲ့လိုတတိမြင်နေတဲ့ပုဂ္ဂိုလ်မမေ့တဲ့ပုဂ္ဂိုလ်ဟာတရားရလွယ်သလားမရလွယ်ဘူးလားကဲဒီတော့တတိမမေ့လို့တရားရတဲ့ပါရဂါလေးတစ်ခုကိုဘုန်းကြီးအချင်းချုပ်ကြီးပြောလိုက်ပါလေဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရကန်းပင်မာလေးဆိုတာအားလုံးကြားဘူးဟုတ်တယ်မလား အဲတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာအာလာဝီပြည်ကိုမြတ်စွာဘုရားကြွားတယ်အဲဒီမှာရုပ်တုရုပ်သားတွေကမြတ်စွာဘုရားနဲ့တကွာတန်ဃာတော်များကြွားတော့ဘုရားရှင်ရဲ့တရားတော်ကိုလည်းနာကြတယ်မြတ်စွာဘုရားလည်းပူကြတယ်ဒါနာကောင်းမှုသီလကောင်းမှုအားလုံးပြုကြတယ်အဲဒီမှာမြတ်စွာဘုရားတရားဟောရင်မရဏနုဒတိကမ္မထံတရားဟောတယ်ဘာတရားဟောလဲသိခြင်းတရားကိုနှလုံးသွင်းဖို့ဘာတရားကိုနှလုံးသွင်းဖို့လဲ သိခြင်းတရားနှလုံးသွင်းဖို့သူဘုန်းကြီးတို့ယောဂီများသိခြင်းတရားများပြောရင်ရှားပါတယ်အမင်္ဂလာတွေပြောတယ်ခါရသိခြင်းတရားတွေအမင်္ဂလာတွေပြောတယ်တချို့ကပြောကြတယ်ဒါအယူမရှိဘူးလို့ပြောတယ်အယူရှိနေကြတယ်စိတ်အယူအားကြီးအစွဲအားကြီးလောအားကြီးတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာသိခြင်းတရားကိုအမြဲမလုပ်နေရမယ်နှလုံးသွင်းနေရမှာယဟန်တန်ဃာတော်တွေဆိုတာသိခြင်းတရားကိုမလုပ်နေရမယ်အမြဲကိုနှလုံးသွင်းရမှာတစ်စက္ကန့်လေးတော့မမေ့ရဘူး သိခြင်းတရားပဲအလုံးတွေ့ရမှာအခုဘုန်းကြီးတို့ယောဂီများကသိခြင်းတရားဆိုရင်ကြောက်လိုက်တာသိမှဆိုရင်ပြောလိုက်ရင်လည်းတချို့ကမသိဟိုဟဲ့ဖိုင်ရညာနဲ့ပါနှစ်ခုရိုက်တယ်နဲ့ရမတ်တို့ဘာလို့တမသိမလဲသူတို့ချက်ဖိုင်ပြည့်ပဲဆိုတာရှိလိုက်သေးတယ်သူတို့ကဘာမှသိရင်တရားမရှိပါဘူးအနည်းနဲ့အများမှာပဲဘာဖြစ်မှာလဲသိမှာပါပဲအနည်းနဲ့အများမှာပဲတရားမှာကတော့သိမှာကြီးတယ်ပဲမကြောက်နဲ့ဘာမှမကြောက်နဲ့ ဘုန်းကြီးတို့ဒီမြန်မာဗုဒ္ဓဘာသာတွေကလေအစွဲသိကြည်လွန်အားကြီးတယ်။ဒါတွေကြည်ရတယ်။အစွဲရကြည်ရတာစွဲလည်းကြည်ရသမီးစွဲလည်းကြည်ရပစ္စည်းစွဲလည်းကြည်ရစွဲလိုက်တာမှအစွဲငါစွဲတာလေငါမငါလက်မကိုကော့နေတာပဲဆောင်းတာ။လက်မမကော့ရင်တော့တခါလေအများနဲ့လက်နဲ့ကော့ကော့ပေးနေတယ်။အစွဲကဘယ်လောက်ကြီးတယ်ဆိုတာအတ္တဘယ်လောက်ကြီးတယ်ဆိုတာအဲ့လိုလောက်အစွဲကြီးတယ်။သူများဘာသာဝင်တွေကဒီလောက်ကြီးကြီးတာ။ ဘုန်းကြီးအခုကိုယ်ရောက်တဲ့ခါကျတော့ဘုန်းကြီးကတခြားပုဂ္ဂိုလ်ကြီးဘာသာတွေပါတွေကိုဘာသာနဲ့ပတ်သက်တဲ့ကြောင်းတက်ကြီးကြောင်းတွေကိုလေ့လာတဲ့ဆရာကြောင်းတွေအထူးလေ့လာပါတယ်ကမ္မဋ္ဌာန်းတွေဆိုရင်လည်းဘုန်းကြီးကရောက်ရင်ရောက်တဲ့နေရာကိုဘုန်းကြီးသွားပြီးလေ့လာလေးရှိပါတယ်အများအားလေ့လာတယ်ကိုယ့်ဟာကိုယ်နဲ့ကိုယ့်ဟာကိုယ်ဘုန်းကြီးကဒီသွားရှိရဲ့ဘွယ်ထဲမှာလင်းနေတဲ့မိလို့ဘုန်းကြီးမလင်းခြင်းအကုန်လုံးကိုလေ့လာခြင်းကိုယ့်ရဲ့အောင်မြင်မှုကဘာမှမဖြစ်တော့ဘူး ကိုမှအချားအချားဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေကဘလောက်အောင်မြင်နေကြပါလားဆိုတာကိုကြည့်ပြီးတော့အားကြတယ်သာဓုခေါ်တယ်မုရိဒာပွားတယ်။ကိုကြီးတို့မုရိဒာပွားတယ်။ဝမ်းမြောက်ဝမ်းသာဖြစ်တယ်။မေတ္တာမဖြစ်ခဲ့ဘူး။နောက်အခြားဘာသာဝင်တွေရဲ့ဘုရားကျောင်းကြီးတွေရဲ့ကြီးကျယ်ခမ်းနားပုံတွေကိုဘုန်းကြီးလေ့လာတယ်။ဘုန်းကြီးကအော်ကိုနေရာကိုဓမ္မအောင်ကြီးကောင်းလိုက်တာကြီးကြီးပဲ။ယောဂီတွေကိုတစ်ခါလေ900 800ဆန့်ကိုယ့်အကူကျင်တယ်။သူများဘုရားရောင်ကြီးကြည့်လိုက်တော့ကိုယ့်ဟာကမီးတင်ကုန်လောက်ရှိတယ်။ ကတော့လူတင်ကုန်လို့ရှိတယ်။သူများဟာသူများရဲ့ပါလာဝင်တွေစောက်ထားတဲ့အဆောက်အဦကြီးတွေရဲ့ကြီးကျယ်ပုံခန္ဓာပုံတခါလေလက်ရာတွေအမှုပညာလက်ရာတွေမြောက်ပေါ်အင်တန်ကိုအတွေ့အကြုံရကောင်းတာ။အေးဒါပေမဲ့ဘုန်းကြီးလေ့လာဒါရင်မဟုတ်ဘူးအဲ့လောက်လေးတွေလေ့လာတာမဟုတ်ဘုန်းကြီး။ဟိုအီတလီကိုရောက်တဲ့အခါကျတော့အခြားခြားပုဂ္ဂိုလ်တွေကတော့ပြည်နေရပြည်နေရသွားမယ်။ဘုန်းကြီးမဟုတ်ဘူး။ဘုန်းကြီးကို ဗတိကန်ဆိုတဲ့နန်းတော်ကိုပုတ်ပေးတာမှာဘုရားအဲ့ဒီနေရာပဲဘုန်းကြီးတိကလောကျင်လာတာပဲအဲ့ဒီနေရာကိုဘုန်းကြီးရောက်ရှင်တယ်အဲ့ဒီနေရာကိုပုတ်ပေးတာမှာဆရာတော်ကဘာလို့လောက်သွားကြယဟန်မင်းမတို့လည်းယဟန်မင်းဘာလို့မတို့ကမင်းမဖြစ်အောင်သူတို့ကတော့ယဟန်မင်းကြီးယဟန်မင်းကြီးသူတို့ရဲ့ကြောင်းကြီးကိုတော့နန်းတော်မတို့ကြတော့ကြောင်းသူတို့တော့ဗာတီကန်နန်းတော်ဗာတီကန်ကျောင်းလို့မပြောပဲနဲ့နန်းတော်သူတို့တော်မှနန်းတော်ကြီးနဲ့မင်းလုပ်နေအဲ့ဒီကဘယ်လိုကြီးကြီးကျယ်တယ်လဲဘယ်လိုနေကြတယ်လဲခင်အဲ့ဒါပေါ်နေတာ ရောက်ပါတယ်အမတန်ကြီးကျယ်ပါတယ်အမတန်ခမ်းနားပါတယ်ဟိုပြောမပြန်တော့အဲ့လောက်ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေဖြစ်ပါတယ်နှစ်ပေါင်းများစွာကတည်ဆောက်ထားတဲ့ဘုရားကျောင်းကြီးတွေဖြစ်ပါတယ်အဲ့ဒီတည်းမှာဘာတွေအထူးတွေ့လဲဆိုတော့ဘုန်းကြီးကလေ့လာတော့အဲ့ဒီတုတ်ရဟန်းမင်းကြီးတွေရဲ့အလောင်းကြီးတွေဖိတ်ကြမှာရှိတယ်ဒီတိုင်းလဲစစ်ထုတ်ပြီးချက်ထားတာရှိတယ်နောက်ဘုန်းကြီးကအဲ့လိုရှောင်းပြီးလေ့လာရင်လေ့လာရင်းနဲ့ဘုန်းကြီးတို့ဒီမှာနော်တိုးရီဆိုတာ လဲရတယ်မဟုတ်ဘူးနော်တနေ့တနေ့အဲ့ဗာတီကန်လမ်းတော်ကြီးကိုကြည့်ဖို့လာတာထောင်ချီရတနေ့တနေ့အဲ့ဒီဗာတီကန်လမ်းတော်ကြီးရဲ့ဝင်ငွေကိုစဉ်းစားတာကြည့်ရအဲ့ဒါတွေဟိုခန့်ဝင်တော့လည်းဘက်ကံတစ်မျိုးဒီခန့်ဝင်တော့လည်းဘက်ကံတစ်မျိုးပေါ်တတ်တက်မယ်ဆိုဘက်ကံတစ်မျိုးပေးရတယ်ဘုန်းကြီးတို့ဒီမှာမြန်မာဗုဒ္ဓဘာသာတွေကအဲ့ဒီနေရာကြတော့ကရာတရားတော်ကောင်းတယ်ဗျာရွှေတော်ဘုရားကိုတက်တဲ့အခါတဲ့အခုနိုင်ငံတော်ကနေပြီးတော့ ခြေတော်ဘုရားတက်တဲ့အခါမှာခြားနိုင်ငံကနိုင်ငံသားတွေကိုတက်ဆံတောင်းတယ်ဆိုတော့အမေကိုဘုရားလာဘူးလားတက်ဆံတောင်းရတယ်လို့ဟုတ်မယ်သူတို့ကလုပ်နေရကိုဘုရားလာဘူးလားတက်ဆံတောင်းရတယ်လို့ကိုစီလာတဲ့နိုင်ငံသားဧည့်သည်ကိုတော့သူတို့ကပုံကွယ်ပြီးတော့ခုတ်ပြီးခေါ်သွားတယ်ဒါကျွတ်တော့ပမာခုမှကြတော့တက်ဆံရအောင်မျိုးစုံနဲ့ဘုရားဘုရားတဲ့ပုဂ္ဂိုလ်တွေတက်ဆံရအောင်ယူတာဘာကြောင့်လဲ ဒီကြောင်းကြီးတွေဒီဘုရားကြောင်းကြီးတွေကိုရည်ရှိခိုင်ခံတည်တတ်အောင်ပြင်ဆင်မှုစောင့်ရှောက်မှုတရေလိုတာမလိုဘူးလားဘုန်းကြီးတို့ရွှေဘုံဘုရားကြီးမှာရောအဲ့လိုပြင်ဆင်မှုတွေလိုအပ်သလားမလိုအပ်ဘူးလားအမြဲတမ်းလိုအပ်နေတဲ့အတွက်ဒီလောက်ကမ္ဘာအံ့ဖွယ်ဖြစ်တဲ့ဉာဏ်ကြီးကိုဘုန်းကြီးတို့ပြပလာတဲ့ပုဂ္ဂိုလ်ကြီးရောသူတို့ဒီအခါချင်းကိုယူတဲ့နာမယူတယ်ဟုတ်လားယူတဲ့နေဘုန်းကြီးက တကယ်ကိုနိုင်ငံတော်အကြီးအကဲကြီးနဲ့ရှိရင်အခုယူတာဘယ်လောက်လဲမေးကြည့်နေသေးတယ်ဘယ်လောက်ယူပြောမှာအဲ့ဒီဘဝယူတာချက်ကိုအင်းကြီးလက်ပြဝက်လာရင်ဘယ်လောက်တောင်းအောက်ကဘောင်းမီတို့တို့ဝက်လာရင်စကတ်တို့ဝက်လာရင်ဘယ်လောက်တောင်းအဲ့ဒီမှာဘုန်းကြီးတို့နော်သူတို့ဘာသာသူတို့ဘုရားကျောင်းထဲဝင်ရင်အင်းကြီးလက်ပြနဲ့မဝင်ရဘူးအောက်ကအတူနဲ့မဝင်ရဘူးမှတ်တာနော်မှတ်တာနော်ကိုတန်းသမီးတွေတောင်းအဲ့ဒါဘုရားကျောင်းရဲ့အတူနဲ့မတော်ဘူးအဲ့ဒါမှတ်တာ သူတို့ဘာသာမှာလေဒီတိုင်းလဲအင်းကြီးလက်ပြနဲ့ဝင်မယ်ဆိုရင်တပတ်နှားရအပေါ်ချုပ်တပတ်နှားရအဲ့ဒီတပတ်က3ဒေါ်လာပေးလိုက်3ယူရို3ပေါင်ပေးရအဲနောက်တစ်ခါအောက်ကတူနေတဲ့အတွက်အောက်ကမဝယ်ဟုတ်မလဲအရှိဝယ်ရမယ်အဲ့ဒီအရှိကိုငှားလိုက်5ဒေါ်လာပေးရကြည်သာဝင်ကားကတစ်မျိုးအပေါ်ကခြုံရတာကတစ်မျိုးအောက်ကဝယ်ရတာကတစ်မျိုးနည်းနည်းလေးတောင်းတာမဟုတ်အများကြီး အဲ့ဒီတဲ့ဝင်ကြီးညာတော့ဒီဟောကြီးရဲ့ဝင်ကြီးပြီးတော့ကိုအပေါ်တက်တက်မယ်ဆိုရင်ဘယ်နှဒေါ်လာဟောကိုခန်းနဲ့ဝင်ကြီးမယ်ဆိုရင်ဘယ်နှဒေါ်လာဒီတိုင်းသွားတယ်အဲ့ဒီလောက်ပတ်စံနေယူတာကျွတ်တော့ကဒီမှာဘုရားကုန်းတော်ပေါ်တက်မှာဒီနိုင်ငံတော်ကဘယ်လောက်ပဲလူခံလည်းမသိပါဘူးဘုန်းကြီးတော်မသိဘူးဒါပေမဲ့လို့ဒီပြပတွေကိုသူတို့ရဲ့ဘာသာတွေသူတို့ရဲ့နေရာတွေသူတို့နိုင်ငံတွေမှာဘယ်နေရာဝင်ဝင်အလကားအခနဲ့ဘယ်နေရာမှမရဘူး ဝတ္ထုကြီးကိုသူ့ဒီမှာဝင်ရတာဖြစ်တယ်ဒါလေးကိုခွန်ကြီးတို့အသိရှိဖို့နောက်အဲ့ဒီဗာတီကန်နန်းတော်ကြီးတွေကိုခွန်ကြီးကလေ့လာကုန်လုံးလေ့လာတယ်သူခန်းနေသူခန်းနေဒီဗတိကနန်းတော်ကြီးထဲမှာနေသွားတဲ့ပုပ်ရဟန်းမင်းကြီးပေါင်းဘလောက်ဆိုတာကြောက်တာရရစပြီးဘုန်းကြီးအဲ့ဒီနေရာလေးလေ့လာတယ်လေ့လာပြီးဓာတ်ပုံလေးရိုက်တယ်။နောက်အဲ့ဒီမှာအောက်ထပ်ဆိုတာရှိတယ်။အောက်ထပ်ရှိတော့အောက်ထပ်ကိုဆင့်ကြည့်မလားဆိုတော့လေဦးလို့အောက်ထပ်ကိုဘာကြီးရှိတယ်လဲဆိုတော့ အောက်ထကံကလည်းဂူတွေရှိတယ်ဟင်ဒီကဘာဂူတွေလဲဆိုတော့ရှေးကမင်းနေမင်းနေမင်းမျိုးမင်းຫນွေတွေရဲ့ဂူတွေအခုနိုင်ငံတော်အကြီးအကဲတွေရဲ့ဂူတွေဒီတော့သူတို့ရဲ့ဖရာကြောင်ကြီးတွေဟာဘုန်းကြီးယောဂီများတုတ်တန်ကြီးပဲဘာကြီးတော့အမလေးကျုပ်တော့ခုမှသိတယ်ကဲသူတို့ကဖရာကြောင်မှာမင်္ဂလာအခမ်းအနားမကျင်းပဘူးလား ခင်ဗျားတို့ကျင့်ပါခိုင်းရင်ဘယ်နဲ့နေလဲမသိဘူးအဲ့ဒီကတော့ကားဖြတ်မမောင်းကိုတော့ကကြံတော့တုတ်တန်ကဖြတ်ရမယ်ဆိုရင်တော့မဖြတ်ဘူးအဲ့ဒီတော့သူတို့ဘုရားဘာသာရဲ့အယူသီးတာသူတို့မှဒီကတုတ်တန်ကြီးထဲမှာသွားပြီးတော့ဘာခန္ဓာကျင့်ပါတယ်ကဲအမင်္ဂလာနေရာမှာမင်္ဂလာခန္ဓာကျင့်ပါဘာဆွဲမှာမရှိဘူးသူတို့အဲ့ဒီနန်းတော်ကြီးတဲ့အဲ့ဒီဘုရားကျောင်းကြီးထဲမှာစားတော့တဲ့တခါလေအခါပွဲကြီးကြီးကျင့်ပါတယ် စားကြတောက်ကြခင်ဗျားတို့တုတ်တန်နဲ့ကျွေးလေဆိုရင်ဘယ်သူမှတော့ပြေလို့ရမှာညံပါလေအဲ့ရောလို့ခွန်းစဉ်းစားပြီးတော့ဩဘယ်တော့မှမသိခဲ့ဘူးသူတို့မှဘယ်လိုဘုရားကျောင်းကြီးမှာသွားပြီးတော့မင်္ဂလာဆောင်လဲဆိုတာအကြီးကြီးအဲ့လိုဘုရားကျောင်းရှိတာအမှန်တရားနာမည်ကြီးတဲ့ဘုရားကျောင်းကြီးမှာမင်္ဂလာခန္ဓာကြီးကျင်းပကြရင်ကျင်းပကြတယ်ဩတခါလေသာသနာ့ဘုန်းကြီးဘုရားကြီး ကိုယ်တိုင်လက်ချတွေ့ကြတယ်ဘယ်လိုပါလို့မလဲဘုန်းကြီးအဲ့ဒါတွေလိုက်ပြီးကြည့်လာလက်အဲ့နောက်ပိုင်းကြမှာအဲ့ဒါတွေတွေ့တော့မှာကောသုတ်တာဒီဘုရားကြောင့်လည်းဘုရားကြောင့်လည်းကိုတကယ်တမ်းကျတော့သုတ်တန်ကြီးတွေပဲဆိုတာသဘောပေါက်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများနောက်တစ်ခါမင်္ဂလာခန္ဓာလေးဆူကျွေးလေးပါလေးနိုင်ရင်အဲ့ဒီပဲလှည့်ပြီးကြွကြအောင်လို့ပြောလိုက်အောင်အဲ့ဒီမှာကွာပြီးလက်ထက်ရှိကြတယ်ပြောအောင်ဘုရားဘာသာလေးအဲ့ဒီဆွဲလန်းကြီးတဲ့ဟာဘယ်နေရာဖြစ်ဖြစ်ကိုယ့်ဟာကိုယ်ပါပဲဖြစ်ဖြစ်ဒီအဆွဲရည် လုံးဝမထားဖို့ရည်ကြည်အစွဲအားကြီးတဲ့အတွက်တရားအထုတ်တဲ့ခါကျတော့တရားရသလားမရဘူးလားမရဘူးဗျာတရားမရနိုင်ဒါကြောင့်အခုမမေ့မှုနိုင်တရားတွေလည်းနိုင်ရရတာကိုဘုန်းကြီးကဆိုတော့ကပါတယ်လေအာလာဝီကြီးဟုတ်တယ်မလားအာလာဝီကြီးမှာယက္ကန်းတည်ရဲ့သမီးငယ်လေးအဲ့ဒီမှာမြတ်စွာဘုရားဟောတာဟာတရားတယ်လေမရဏလောကတိမလေးအခုပြောအခုမေ့ပါလားကွယ်တော့ မရဏနုဒတိဗာတရားတွေနဲ့မရဏနုဒတိကသိခြင်းတရားလားရှင်းခြင်းတရားလားညာတော့သိခြင်းဆိုရင်မနာခြင်းရှင်းခြင်းလောက်ပဲနာခြင်းဘသူတော့အသက်ရာကျော်ရှည်ကြလေကုန်တတိဆိုရင်အသက်ရှည်နာမှာပဲခင်ဗျားအဲဒီဒီမှာကသိခြင်းတရားတွေလက်တော်တရားဟောတော့အားလုံးမြို့လူလူသားတွေလက်တော်တရားပြန်သွားတော့အကုန်လုံးကမေ့အဲဒီမှာဒီရကန်းတွေရဲ့သမီးငယ်လေးကတော့မြတ်စွာဘုရားဟောသွားတဲ့နေ့ကစပြီးဓမ္မနာနုတ္တိကမ္မထံတရားကို အမြဲနှလုံးသွင်းတာငါဒီမုတ်ချသေးရပြီပါတယ်လေအချိန်တိုင်းကလူတော့ဒီလို့နေ့စဉ်တတိယတိုင်းတတိယတိုင်းနှလုံးသွင်းလိုက်တာမေ့သလားမမေ့ဘူးလားမမေ့ဘူးအများနဲ့နှလုံးသွင်းနေတော့သူတရားမှသိနေသလားမသိဘူးလားသိနေတာအဲ့ဒီကြတော့မှ၃နှစ်ကျော်လွန်တဲ့အခါကျလက်တော်ဗျာဒီအာလာဝီပြည်ကိုတကောက်ကြွ ကြွတဲ့အခါကျတော့အားလုံးကမြတ်စွာဘုရားဟောထားခဲ့တဲ့ဗရဏလုံးဒီကပ္ပဌာန်တရားမပွားများဘူးလေမြတ်စွာဘုရားကေဘုရားမြတ်ကြီးဟာလည်းပဲဒီထဲမှာအားလုံးထဲမှာဒီလောက်ပြည့်တတ်အားလုံးထဲမှာတက်ရောက်ဖြစ်ရှိတယ်မမေ့ဘူးတို့တရားပြောမှလည်းသူမလာသေးဘူးမလာသေးတဲ့အတွက်ရသော်ဘုရားစောင့်မယ်ဆိုပြီးတရားမဟုတ်စောင့်တာဒီကဒီပန်းကြီးရဲ့သမီးလေးကလည်းပဲသူ့ဖခင်ကြီးဖြစ်တဲ့ပုဂ္ဂိုလ်ကမျက်နှာလာခဲ့ဒီနေ့ကသူတော်ဘာရဲ့အထေကိုရရမှာဖြစ်တဲ့အတွက်ချက်ပေါက်တွေမျက်နှာရောက်ပြီးတော့ပြန်လာပို့လေဆိုတော့ နိုင်ငံရက်ပေါင်းများရက်ရက်ပြီးကတောင်းတဲ့ချက်ထည့်ပြီးတော့အဲဒီမှာဟာခင်ဖြစ်တဲ့ရကန်းယုံကြီးအတော်မှာမြတ်စွာဘုရားတရားပွဲနဲ့လမ်းမှာစုံတာအဲကြတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးနိုင်မှာသူရပြီးတော့တရားပွဲနဲ့မနှမကနေရက်ရှိအဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကမျက်တော်တော့ချနေရကနေပြီးတော့ဥကောင်းတော်လေးကိုထောင်ပြီးတော့အဲဒီရကန်းတဲ့ရဲ့သမီးငယ်လေးရှိတဲ့ဒီကိုမြတ်စွာဘုရားလှမ်းပြီးပြောကြည့်လိုက်တယ် မြတ်စွာဘုရားရှိလိုက်တာကိုမြင်လိုက်တာလည်းပဲရှိပြီးဒီကလေးမှလည်းဘုရားရှင်ကရုဏာဓာတ်တွေအခါလည်းသူ့စီရောက်သွားပြီးတော့မြတ်စွာဘုရားကလာတာကိုအလိုရှိတော်မူနေပါလားအဲ့ဒီမှာဖခင်စီသွားမဲ့လမ်းပဲမတော်တော့ဘဲနဲ့မြတ်စွာဘုရားရှင်ကလာတယ်မြတ်စွာဘုရားဒီတရားမှတ်တဲ့အတွင်းရောက်တဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့မိကလေးဘယ်ကလာတယ်လို့မေးလိုက်တယ်မေးလိုက်တဲ့အခါကျတော့မသိပါဘုရား ဘယ်ကိုသွားမှလဲမသိပါဗျာမသိဘူးလားဆိုတော့သိပါတယ်ဗျာသိသလားဆိုတော့မသိပါဗျာဆိုတော့အဲဒီမှာတရားနာပရိသတ်တွေကလေအကုန်လုံးမှတခါလေမြတ်စွာဘုရားကိုကြောင်တရားနောက်တရားမဟုတ်မလေးမစားပြောရမလားဆိုပြီးတော့လေစူညံပြီးပြောကြတခါလေရှုပ်ချက်ပြစ်တင်ရကြည့်ရကြအဲဒီမှာမြတ်စွာဘုရားအားလုံးရဲ့အလံကိုရည်စီပြီးတော့မှအဲဒီမှာမိန်းကလေး ဘယ်ကလာသလဲလို့ငါဖျားမေးတယ်ကမသိပါဖျားလို့ဘာကြောင့်ဖြစ်တယ်လဲမေးတာအဲ့ဒီကတော့မှမြတ်စွာဘုရားတဲ့တပည့်တော်ရက်ကန်းယုံဖြစ်တဲ့ဖခင်စီဒီမှာရက်ပေါက်တောင်းရွက်ပြီးတော့သွားတာဖြစ်တဲ့အတွက်တပည့်တော်သင်ကလာတယ်ဆိုတာမြတ်စွာဘုရားသိပြီးဖြစ်မှာပါဗျာဒါပေမဲ့မြတ်စွာဘုရားသိလို့ရင်သင်ဘယ်ဘဝကလာခဲ့တာလဲသိလို့ရင်ဖြစ်တဲ့အတွက်တပည့်တော်ကိုယ်တိုင်ဘယ်ဘဝကလာခဲ့တယ်ဆိုတာ မသိတဲ့အတွက်ကြောင့်တပည့်တော်မသိပါဗျာလို့ဖြေလိုက်ပါတယ်ဗျာဆိုတော့အဲ့ဒီမှာမြတ်စွာဘုရားကတာထုသုံးချိန်ခေါ်တာအဲ့ဒီကြတော့မှအာလို့ပြည့်တတ်တယ်ဟောဒီကလေးမလေးဘုရားရှင်နေတဲ့အလူဆန္ဒသိနေပါလားမြတ်စွာဘုရားကမိကလေးဘယ်သွားမလို့လဲလို့ငါဘုရားမေးတယ်ကမသိပါဘုရားဆိုတာဘယ်လိုကြောင်းကြောင်းလဲမှန်ပါဗျာတပည့်တော်ရက်ပေါက်တောင်းလို့ယူသွားပြီးတော့ ရတန်းယုံကိုသွားမယ်ဆိုတာလက်ဆောင်ပြန်တည်ပြီးရှင်းပါပါဒါပေမဲ့ဘယ်ဘဝကလာခဲ့ပြီးတော့တတိတော်အခုဘယ်ဘဝစီကိုသွားမယ်ဆိုတာသိလို့ရင်ဖြစ်တဲ့အတွက်အဲ့ဒီအမေးကိုတတိတော်မသိတဲ့အတွက်မသိပါဗျာလို့ဖြေရခြင်းဖြစ်ပါလေဆိုတော့မမြတ်စွာဘုရားသာလူခေါ်တော်မူတယ်အခုလည်းခေါင်းကြီးတို့ယောဂီများရောကိုကိုကိုပြန်ပြီးတော့သုံးသပ်ကြည့်မိမိဘယ်ဘဝကလာခဲ့ပြီဆိုတာသိရလားအခုရောမိမိဘယ်ဘဝကိုသွားမယ်ဆိုတာရောသိရလား ကိုကိုကိုတော့ငါအကြောင်းတွေရောဖရားတွေရောကံတွေရောအိုးငါစူးနေတာပဲငါကတော့နတ်ကြီးပဲဒီတဲ့နဲ့ထင်းနေတယ်နော်ဒီကံလေးကြံမှာအိုးအမေရဲ့ဆိုတာမှတခါလဲစိတ်ကဟိုလဲရောက်သွားရောသွားပြီးဆွဲချရတာပုတ်ဆိုကြသွားတယ်မဟုတ်အဲ့လိုဆွဲချခံရမယ်ကိုကိုကိုသိပြီးတင်မကြည့်နဲ့ဒီကံလေးသောအရေးကြီးသလားမကြည့်ဘူးလားဒီကံလေးမှာမိတ်ဆွေကောင်းရှိဖို့အရေးမကြီးဘူးလား သိရေးကြည့်တယ်ကိုယ့်ရဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုအမြဲတတိပေးတဲ့မိတ်ဆွေကောင်းသိရေးကြည့်တယ်အဲ့ဒီအချိန်မှာတခါရင်ရင်းရင်းနဲ့လာငုံမဲ့ပုဂ္ဂိုလ်ကငါ့ကိုချစ်တဲ့တာငါ့ကိုချစ်တဲ့သမီးတို့များမထင်နဲ့အမေကိုတခါရင်ဖက်ပြီးအပေါ်မတက်အောင်ဆွဲချမယ်သာသမီဖြစ်တယ်အဲ့ဒီပုဂ္ဂိုလ်အဲ့ဒါတတိကြည့်အခုဒီမှာဒါနဲ့ငါဘုရားကသိတယ်မသိဘူးလားလို့နေတော့ဘာကြောင့်သိပါလဲဘုရားလို့ဖြေတယ်ဆိုတော့တမန်ဘုရားတပည့်တော် ဘဝခန္ဓာရလာပြီဆိုတဲ့ကတရားမှာကိုတော့တပည့်တော်သိနေတဲ့အတွက်သိပါတယ်ဆရာလို့ဆောက်လိုက်ခြင်းဖြစ်ပါလေ။သိခြင်းတရားကိုနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဆိုတော့အများအားနှလုံးသွင်းနေတာဆိုတော့အချိန်မရွေးသိနိုင်တယ်ဆိုတာသူသိသလားမသိဘူးလား။ကြောက်ကြမှုတပည့်တော်သိပါတယ်ဆရာ။တရားမှာကိုသိနေပြီးတော့သိပါတယ်ဆရာဆောက်တယ်။သိသလားလို့ငါဗျာမေးတော့မှကြောင့်မသိပါဘူးဆရာဆောက်တယ်ဆိုတော့တပည့်တော်ဘယ်နေ့ရဲ့ဘယ်လဘယ်အချိန်ဘယ်ယောဂာနဲ့သိရမယ်ဆိုတာတော့ မသိပါဗျာဒါကြောင့်မသိတဲ့အတွက်မသိပါဗျာလို့လျှောက်တဲ့အကြောင်းကိုမြတ်စွာဘုရားလျှောက်တော့အဲဒီမှာဘုရားရှင်ကိုရမေကြီးသာဓုခေါ်ရင်သာဓုခေါ်ပြီးတဲ့အခါမှာအန္တဘူတော်အယံလောဘောစတဲ့ဒေသနာကိုမြတ်စွာဘုရားဟောတယ်လောကမှာလောကမှာပညာမျက်စိကန်းနေတဲ့ပုဂ္ဂိုလ်ကများတယ်ပညာမျက်စိအလင်းရှိတဲ့ပုဂ္ဂိုလ်ကအင်မတန်နည်းတယ်ဉာဏ်မျက်စိအလင်းရတဲ့ပုဂ္ဂိုလ်ကများသလားနည်းသလား ဉာဏ်မျက်စိကန်းနေတဲ့ပုဂ္ဂိုလ်တွေကနည်းသလားများသလားများတယ်ဒီနေ့ကဘုန်းကြီးဒီမှာလာပြီးတော့ဒီမှာတင်ကြောင်းတော်ကြီးဆက်လို့ရမှာ transformer ကြီးခြိုင်တဲ့ဟာကိုအဲ့မှာဘောလေးကြည့်ပြီးတော့ဩဒီမှာ transformer ကြီးခြိုင်တယ်တက်ဆင်တယ်တက်ဆင်တဲ့အခါမှာအလှရှင်လိုအပ်တယ်အဲ့တော့ငါလည်းပဲအလင်းရောင်အလုံးအတွက်အလင်းရောင်ကိုလူချင်းအားဖြင့်ငါညာအလင်းရဖို့အတွက်ဒီအလင်းရောင်ကိုငါရှုမယ်ဆိုပြီးတော့ အဲဒီမှာညွန့်ညွန့်ခြေတိုက်ကနေပြီးတော့ခါသဘောမာကြီးအတွက်တင်း150လာပြီးလှူသွား။ဒါလေးအောင်လုပ်ခြင်းလို့လေ။ဒါသူယုံနဲ့ရပါမလား။အားထုတ်မှရ။ဘာလို့မှရမှာလဲ။ဒီအားထုတ်မှရမှာဒကမာကြီးညံလေးအောင်လုပ်ခြင်းရင်လေးတန်နဲ့လာပြီးအားထုတ်လေအောင်ဘုန်းကြီးဒါပဲဆိုတဲ့။လေးတန်လာပြီးတရားတွေအားထုတ်လေအောင်အားထုတ်မှညံလေးရရမှာဆိုတဲ့အကြောင်းကိုပြောလိုက်ပါ။ဒါကြောင့်အဲဒီမှာ လောကကြီးထဲမှာရှိတဲ့ပုဂ္ဂိုလ်ကြီးဟာပညာမျက်စိကမ်းရတဲ့ပုဂ္ဂိုလ်ကြီးများတယ်တဲ့ဉာဏ်အလင်းရတဲ့ပုဂ္ဂိုလ်ကနည်းတယ်တဲ့မြတ်စွာဘုရား။ဘာနဲ့တူတယ်လဲဆိုတော့ပိုက်ကွန်တွင်းမှာမိနေတဲ့ငှက်တယ်။ပိုက်ကွန်တွင်းကမိတဲ့ငှက်တွေထဲမှာလွတ်သွားတဲ့ငှက်ဆိုတာများကြီးလားနည်းနည်းလေးလား။နည်းနည်းလေးရင်အလုံးမိပြီးသိရတဲ့ငှက်တွေကအများကြီးမဖြစ်ဘူးလား။အများကြီးလွတ်တဲ့ငှက်ကနည်းတယ်။ဒါကြောင့်အခုလည်းပဲပညာမျက်စိဉာဏ်လေးရှိတဲ့ပုဂ္ဂိုလ်ကဒီပိဋကအများကြီးထဲမှာ ကြီးတယောက်တည်းပဲရှိတယ်။အဲဒီမှာမြတ်စွာဘုရားကအဲ့ဒီတရားလေးဟောလိုက်တဲ့အခါကျတော့မှဒီရကန်းတည်းရဲ့သမီးငယ်လေးဟာမြတ်စွာဘုရားဟောကြားတဲ့တရားလေးနားကနားခန္ဓာဉာဏ်သွင်းပြီးပေါ်ခိုက်အာရုံလေးနှလုံးသွင်းရှိမှပြီးတော့အထုတ်လိုက်တယ်။ဘုရားရှင်ရဲ့တရားဒေသနာတော်လည်းဆုံးရောသောတပတိမညာပညာဆက်ရောက်ပြီးတော့သောတပါရိယအဖြစ်ပြီဘူးလားဗျာ။ဒီသောတပါရိယပုဂ္ဂိုလ်ကြီးဖြစ်သွားတယ်။ဒါမေ့လို့လားမမေ့လို့လား ကဲမမေ့လို့ဘုန်းကြီးတို့ယောဂီများတတိတလုံးသာလက်ကင်သုံးမယ်ဆိုရင်နောက်ဆုံးနိဗ္ဗာန်ကြည့်အောင်မရနိုင်ပြီလားကဲဆိုလိုက်တတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မယ်တတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မယ်ဆိုလိုက်ပါ အေးဘုန်းကြီးတို့ယောဂီများရှုမှတ်မှုတတိလေးသာမြင်နေပြီအဲ့ဒီပုဂ္ဂိုလ်နောက်ဆုံးဗာတိအောင်ရောက်နိုင်တယ်နိဗ္ဗာန်တရားရောက်နိုင်တယ်ရှုမှတ်မှုတတိလွတ်နေတဲ့ပုဂ္ဂိုလ်တော့နိဗ္ဗာန်နဲ့နီးမလားဝေးမလားမလေးပါဘုံလေးပါနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားနဲ့နီးမလားဝေးမလားဒါကြောင့်မြတ်စွာဘုရားကဥပါတိတ္တသာသာယံဓမ္မောနာယံဓမ္မောမုဋ္ဌတတိတာအယံဓမ္မောဤလောကုတ္တရာတရား၉ပါးသည်ဥပါတိတ္တသာသင်သောတတိရှိသောပုဂ္ဂိုလ်အား ဥပါတိတတာမလွတ်အောင်တတိကပ်ပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်အားဓမ္မောရတဲ့တော်တရားတော်မြတ်ပါပြီတကားအယံဓမ္မောဤလောကုတ္တရာတရား၉ပါးသည်လောကုတ္တရာတရား၉ပါးဆိုတာမလေးပါဖိုလေးပါနိဗ္ဗာန်ဒီလောကုတ္တရာတရား၉ပါးသည်မௌထတတိတာတတိလွတ်သောပုဂ္ဂိုလ်အားမௌထတတိတာရှုမှတ်မှုမေ့လျော့ပြီးတော့နေတဲ့တတိလွတ်နေတဲ့ပုဂ္ဂိုလ်အား ဓမ္မောနာဓမ္မောခြားတိုက်သောတရားတော်များမဟုတ်ပါဘူးတကားတတိရှိနေတဲ့ပုဂ္ဂိုလ်ရှင်မမှုမြဲနေတဲ့ပုဂ္ဂိုလ်သာလေဒီလောကုတ္တရာတရားကိုပါရနိုင်တယ်တတိလွတ်နေတဲ့ပုဂ္ဂိုလ်ရှင်မမှုမေ့နေတဲ့ပုဂ္ဂိုလ်ပင်နေရာသူပြရှင်မမှုမပါတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဒီလောကုတ္တရာတရားကိုပါရနိုင်သလားမရနိုင်ဘူးလားဒါကြောင့်မို့တရားရှာနေတဲ့ပုဂ္ဂိုလ်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာတတိလွတ်ရမလားမလွတ်ရဘူးလား ပြည့်စုံလိုက်ပါမေဖို့တရားကြာညာဖို့ရာသူငါအများကြိုးစားကြရှာအမှန်လွတ်ကမရနိုင်တာမလွန်မှားရကြလွယ်ကူအများကြိုးစားကြရှာ အမှန်တုကမရနိုင်ပါမလုံးမှားရကြလွယ်ကူစွာကျတော်ဘုန်းကြီးတို့ယောဂီများတရားရာရေးမှာဒီအပမဒဆိုတဲ့တတိတရားအရေးကြီးသလားမကြီးဘူးလားအရေးကြီးတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးကဥပါတိသတ္တယံဓမ္မောနာယဓမ္မောနာယဓမ္မောမုဒ္ဒတတိတ အယံဓမ္မောဤလောကုတ္တရတရားကိုပါတိဥပတိတ္တထေနောတတိရှိလေသောပုဂ္ဂိုလ်အဝါရှုမှန်မှုမလောအောင်ပွားများနိုင်တဲ့ပုဂ္ဂိုလ်ဟာဓမ္မောရတဲ့တော်တရားတော်မြတ်ပါပြီတကားတရားဓမ္မောဤလောကုတ္တရတရားကိုပါတိမုခသတိတသတိလွတ်တော်ပုဂ္ဂိုလ်အား ဝါရှုမှမှုလွတ်၍နေသောပုဂ္ဂိုလ်ဟာနာဓမ္မောရတဲ့တော်တရားတော်များမဟုတ်ပါပေတကားဣတိဤလိုဘဂဝါတို့ဘုန်းတော်တကယ်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရဆိုကြ